မင်းတို့ဒီနေ့က2022ခုနှစ်ဇွန်လ16ရက်စနေနေ့ထေရဝါဒကမ္မဋ္ဌာန်းလမ်းစဉ်သဘောတရားရာပိုင်း271လောက်ချခြင်းလာမြတ်ပဋ္ဌာန်းဒီမှာထောင်းမယ်လာရင်းနဲ့မာတာမပြင်းရမြို့ဘုန်းကြီးဒီနေ့ပိုင်း2ပေါ့နော် အဲ့ဒီမှာအာရမဏပစ္စည်းရောအာရမဏပစ္စည်းတစ်ဆိုဒီလိုတတ်ထားပါတယ်။နေ့ကဘုန်းကြီးတို့ဤကတော်များကိုအခြေခံစာလေ့လာနေတော့လေ့လာတဲ့အခါမှာမနေ့တော့ကဘုန်းကြီးတို့ပိကပိကသုံးပုံကိုဘုန်းကြီးတို့အဲ့ကမျိုးမျိုးပြောခဲ့တော့ပေါ့နော်။ဒေသနာအနေနဲ့၃ခုပြီးတဲ့အခါကျတော့သာသနာအနေနဲ့၃ရက်ဒါလည်းဝေဖန်ပြခဲ့တယ်။ ပြီးတော့အထာအနေနဲ့၃မျိုးပေါ့နောက်ပြီးတော့တိတ်ခါအနေနဲ့၃ပါးဒီလိုမိကသုံးဖို့အဲ့ဒီလိုတွေစာပြီးကျမ်းဂန်မှာပါတဲ့အတိုင်းပေါ့လေနှုတ်လေးထုတ်ပြီးပြောခဲ့တယ်ပေါ့ဒီနေ့ဘုန်းကြီးတို့ဗာဆက်ပြောမလဲဆိုတော့ဒီမိကသုံးပုံကိုဗဟန်သုံးမျိုးနဲ့မိကသုံးမျိုးနဲ့ဗဟန်သုံးမျိုးပေါ့အဲဒါလေးနားလေးထားဖို့ပြောပါမယ် ပဟံဆိုတာကတော့ဘာလဲဆိုပယ်ရမယ်တရားဘာဟာနာတရားကိုဘာဟံလို့သုံးတာပေါ့နော်ဘုရားရှင်ကတတ္တဝါတွေမိမိပုံမှာတတ္တဝါတွေကိုယ့်ရဲ့တဏ္ဍာမှာကိန်းအောင်နေတဲ့ကိလေသာအကုသိုလ်ကိလေသာတွေဖယ်ရှားဖို့ဖယ်ရှားနိုင်ဖို့ရည်ရွယ်ချက်နဲ့ပြီးကတော့မှဟောဟောကြားခဲ့တာပေါ့အဲ့ဒီအကုသိုလ်ကိလေသာတွေပယ်တဲ့ဘိုင်းမှာပယ်နည်း၃မျိုး ဒါဟောခဲ့နော်ဗျာဘယ်ဒီ၃မျိုးကဟောတော့အဲ့မှာနောက်ကစလုံးမဲလေးနဲ့ပြဝိတေကမဘာဟံပရိယုဌာနာဘာဟံအနုတ္တယဘာဟံဆိုဘာဟံ၃မျိုးနဲ့ပြတော့ဗြဟ္မဝိနည်းပိဋကကိုဘုန်းကြီးတို့ပရိယုဌာနာပဟံလို့ဘုရားဟောထားဘာကြောင့်ဘာဖြစ်လို့လဲဆိုဝိနည်းဆိုတာကဘာလဲဆိုကာကံမှုဝစီကံမှုကျุလုံမှုတွေကို ဟုတ်လားပယ်တာပါပဲနော်အဲ့ဒီကျုပ်လုံးမှုပဲဖြစ်အောင်အဲ့ဒီပယ်နည်းတွေကိုကာယကံကျုပ်လုံးမှုပဲစိတ်ကကြောင်းကျုပ်လုံးပယ်နည်းများအဓိကထားပြီးဟောတဲ့တွေ့ဝိနည်းပိရိကာဟာဘုန်းကြီးတို့ဝိတေကမဘာဟံလို့ခေါ်တယ်နော်ကြည့်လိုက်ပေါ့ဗျာဘုန်းကြီးတို့သီလဒိဋ္ဌဘုတ်တွေကျူးလို့သီလပညာတာကိုယ်နဲ့နှုတ်ပဲဗျာစိတ်ထဲကမပါသေးဘူးနော် စိတ်နဲ့ကျူးလွန်ခြင်းကြောင့်အဘမတင်ဘူးကိုယ်နဲ့နှုတ်နဲ့ကျူးလွန်မှသာနဲ့အဘတင်တယ်နော်တော်ဒီပါဏအဘရိနာမနာတိဆိုပြီးတော့စိတ်ထရကျူးလွန်မှုကကြတော့ဝိမိဥပရိယထိန်ချုပ်မှုမရှိဘူးဒါကြောင့်မို့ဝိနိစိကံများဟာဘာခေါ်မလဲဝိတေကမဘာမှတ်ထားမယ်သုတ်တံပိဋကသုတ်တံပိဋကကိုတော့ပရိယုဌာဏဗဟံလို့ခေါ်တယ် နော်တရားကဝိနည်းကိုကိုနှုတ်ထိမ့်သိမ့်မှုတောက်တံလို့ပြီးမှတော့ကြတော့စိတ်ကိုထိမ့်မှုတခါထပ်ပေါ်စိတ်ကလွတ်ထားလို့မရဘူးစိတ်ရဲ့တဏ္ဍာမှာမိလေတာတွေမပြတ်ချင်တော့ကိုယ့်ရဲ့ကိုယ်စိတ်ကိုပြန်ကြည့်လိုက်မြဲမြဲပြတ်ထားကြတောင်းကြနေတဲ့ကိလေသာတွေရှိတော့နော် ဒီကိုယ့်ရဲ့တဏ္ဍာမှာထားကြွတောင်းကြတဲ့ကိလေသာတွေကိုပယ်ဖို့ပေါ့ဒါကြတော့မနောကံပေါ့စိတ်ထဲမှာဖြစ်တဲ့ကိလေသာထားကြမနောကံဒီမနောကံစိတ်ထဲမှာကိလေသာထားကြတောင်းကြမှာမနောကံစိတ်ထဲမှာဖြစ်တယ်ဒီပယ်နည်းကိုဟောတာဒါကိုပရိယုထပရိပရိယုဌာနပရိယမခေါ်တယ်တုတ်တံပရိကကြတော့အဲ့ဒါကိုတိကဟောတယ်စိတ်တည်ငြိမ်မှုတမာရိရအောင် တမာရိယကြောင်းတမာရိယကြောင်းလမ်းစဉ်အသေးစိတ်ဟောတာတမာရိယလာပြီးကြပြီတရားထုတ်တယ်ဘုန်းကြီးတို့ယောဂီတွေပုံသိတာပေါ့နော်တမာရိမတ်စင်တာအောင်နဲ့ကတ်သွားပြီကိလေသာဘာမှမဝင်တော့ငြိမ်ပါဝက်ဆက်ကြောတောင်းကြမှုမရှိဘူးဒီသုဒ္ဓမတိကကဒါကြောင့်မို့ကိုယ့်ရဲ့အစ္ဆတတနမကိလေသာဖြတ်ကြောင်းတဲ့မနောကံကိုပယ်တတ်ဖို့ပယ်တတ်နည်းကို ဟောထားတော့ဖြစ်တဲ့အတွက်သုတ္တမေကပါပေါ့နော်ပရိယုဌာနာပရိဗဟံလို့ခေါ်ပါတယ်ဒီလိုမှတ်တော့အဲကြောင့်တရားထုတ်တဲ့ကကဝိနည်းပိရိကသတိလာပဲသုတ္တနာပိရိကဆိုတမာရီပဲဒါကအကျွင်းမဲ့ပတ္တတာမဟုတ်သေးဘူးဘာဖြစ်လို့လဲဆိုမတ်စိန်အောင်ကတ်တောင်လို့တော့အဲ့မှာတဆင့်တက်ပြီးသိညာနဲ့ပယ်တတ်အောင်ကြိုးစားသိညာနဲ့ပယ်တတ်တာမျိုးကိုအနုတ္တိယဘာလို့ခေါ်တယ်နော် ပညာဘာဝနာပေါ့ပညာနဲ့အနုတ္တကိလအကျွိမဲ့ပတနီးမျိုးစုံဟောထားတဲ့အတွက်အဘိဓမ္မာပေကကျတော့အနုတ္တပံဒါကြောင့်သူကတရားတော်လေးတဲ့အခါကျတော့ဝိနည်းကြီးတဲ့လေးလာအောင်ဟုတ်လားကျင့်သုံးတယ်လေးလာအောင်လည်းမပြီးဘူးတမာရိယယုံကျင့်သုံးနေုံလည်းမပြီးဘူးဘယ်ထိအောင်သွားအောင်လဲအဘိဓမ္မာပေကနော်ပညာဘာဝနာနဲ့နိဗ္ဗာန်ကိလေသာအကျွိမဲ့ပယ်တတ်နေအောင် ပညာဉာဏ်นี่ဖြစ်အောင်အထောက်အမယ်အဲ့ဒါကြမှာပဲပညာဉာဏ်နဲ့ဒီအနုတ္တိယကိလေသာတွေကို လုံးဝပယ်တတ်နိုင်တယ်ဒါကြောင့်မို့ဘေးမှာပိရိကကိုအနုတ္တိယပဟန်နေနဲ့ဟောထားတယ်အနုတ္တိယပဟန်ပယ်တတ်ဖို့နော်ဒီလိုမှတ်ထား ဒီအောက်ကဟာတွေကြီးလိုက်တဲ့အခါကျသုတ်တံပရိကကျတော့ကိလေသာအကျွင်းမဲ့ပယ်တတ်သေးတာမဟုတ်ဘူးနော်အာဝဏမစိကနေတဲ့ခိုက်တာမှာဒီကိလေသာတွေမဝင်တော့ဘူးအာဝဏမစိကကွာသွားပဲလွတ်သွားပဲဆိုပါလာမယ်ကိလေသာပြန်ဝင်လာမှာဒါတော့တဘာဝအဲ့ဒါတွေဘုန်းကြီးတို့ဗာလေအကျွင်းမဲ့ချုပ်ဆုံးသွားကုန်သွားအောင်ကျင့်နိုင်ရမယ်အရှင်းရှင်းကျင့်ရတာပေါ့နော်ဟောစိတ်နဲ့မစိနောင်ကတ်သွားပြီပထမကတ်အောင်လုပ်ရတယ်နော် ကောက်အောင်ဒါတမာရီပိုင်းခေါ်တယ်တုတ်တာပိုင်းခေါ်ကောက်အောင်လို့ကပ်တော်ပြီဆိုမှမကပ်သေးမဲ့နဲ့ပညာပိုင်းသွားရင်လည်းမဖြစ်ပြန်ဟောင်းနံပါတ်6ကောက်အောင်တမာရီရအောင်ကျင့်ရကျင့်လို့တမာရီရသွားပြီဆိုမှအဲဒီမှာရှေ့ဆက်ပညာစခန်းသွားတာနော်ဒီမှာအရှင်းနေပေါ့ခုနနာမရီကနာယုတ်ကိုကွဲပြားအောင်သိတဲ့ဉာဏ်နာယုတ်ကွဲပြားသိတဲ့ဉာဏ်အဲ့ဒီအရဆင်းတက်ပြီးတော့ဖယ်သွားမလဲအကြောင်းကျိုးတဘာဝသိတဲ့ဉာဏ်ပြီးတော့မှအကြောင်းကျိုးဆက်တဲ့ယုံနာမှာ ရဲ့နေဆရာတော်တို့ကအဲ့ဒီလိုဉာဏ်လေးတွေဆင်းဆင်းမြင်အောင်ကျင့်ရကျင့်သွားမှဒီပညာဘာဝနာနဲ့အနုတ္တိယကိလေသာလုံးဝပယ်နိုင်တယ်အဲ့လိုမကျင့်သေးဘုန်းကြီးတို့မပယ်နိုင်ပါဘူးနော်ညနောက်ပယ်နည်းကိုအောက်ကလေးတွေပို့ပို့ရှင်းသွားတယ်နော်အောက်မှာကြည့်လိုက်တဏီတလီထပ်ပြောတဏီပတ်ထပ်ပြောတော့ပါပြောဒရင်ကပဟံဝိခံမနာပဟံသမုတ်စေရပဟံပေါ့နောက်တဏီခွဲပြဒရင်ကဆိုတာခိုက်တန်လေးပဲတာ နော်ဒီဘုန်းကြီးတို့ဒီတရားရှုမှတ်နေတဲ့ကဇံမရသေးခင်ကြာပါမစိတ်အောင်ကတ်သွားလို့ရင်အဲ့ဒီမှာဇံမရသေးခင်ကတ်ဒါကမ္မောကကုသိုလ်ပဲနော်မဲ့ရသွားမဲ့ကုသိုလ်ဖြစ်သွားဇံရမှာဇံကုသိုလ်ဖြစ်မစိတ်အောင်လည်းကတ်သွားတဲ့ကတ်သွားတဲ့ထိုက်တာမှာဇံလည်းမရသေးဘူးမဲ့လည်းမရသေးဘူးနော်အဲ့ဒါကြောင့်အဲ့ဒါပါလေကမ္မောဒလာကုသိုလ်ဒီမတ်စေနာကြိုက်သွားပြီမတ်စေနာကြိုက်သွားပြီဟုတ်လားဒါ တတိပေါ့ကုသိုလ်စိတ်စေတတိဆိုကုသိုလ်ကံမှာရှိတယ်ဒီတတိတွေကဟုတ်လားသူတစ်ပါးတည်းသူတစ်ခုတည်းဖြစ်တာမဟုတ်နဲ့ဉာဏ်နဲ့ကောင်းသောစိတ်တည်းကတူဖြစ်တယ်ကောင်းသောစိတ်တွေကတူဖြစ်တယ်အဲ့ဒါကာမောဒရာကုသိုလ်စိတ်ဒီကာမောဒရာကုသိုလ်စိတ်ဖြင့်မှတ်စိတ်နှောင်နဲ့ကတ်သွားပြီဆိုဘုန်းကြီးတို့သိပါဒီဘာကိလေသာမှမဝင်တော့အဲ့ဒါကကတ်တဲ့အခိုက်အတန့်လေးတရင်ကပယ်တဲ့အတွက်တရင်ကပါဟနော် ဒါကြောင့်မို့ဝိနည်းပရိကကိုဒေငါဗဟန်အနေနဲ့ဟောထားတယ်ဒေငါဗဟန်အနေနဲ့ဒီကိလေသာကိုပယ်တယ်ဆိုတဲ့သဘောမျိုးပေါ့နော်။ဒါကြတော့ကျင့်စဉ်နဲ့ဆိုင်ပါပြီဟိုကကြတော့နော်။နော်ဝိက္ခမနပါအဲ့ရနေမဆေနကတ်သွားပြီးဇန်သမารီပိုင်းသွားတယ်ပေါ့ကဇန်တရားတွေဖြစ်အောင်နမိတ်တွေပေါ်ကျင့်နမိတ်တွေပေါ်အောင်လုပ်ပြီးတော့ဒီနမိတ်တွေခိုင်မြအောင်တော့ထိုင်မြဲပြီးတော့ကဇိုင်ငါလေးတွေဆင်ញင်တယ်အဲ့လိုဆင်ញင်သွားတယ် အဲဒီလိုဇန်ကားလေးဆင်ញင်နိုင်သွားပြီဆိုရင်ဒါဇန်လေးဖြတ်လာပြီဇန်သမားကြီးတွေဖြတ်လာဇန်သမားကြီးတွေကြတော့ဇန်သမားကြီးရတဲ့အခိုက်တန့်လိုက်တာတခုပေါ့ပရမဇန်ရရင်ပရမဇန်ရနေအခိုက်တန့်ဒုတိယဇန်ရဒုတိယဇန်ရနေတာအခိုက်တန့်အချိန်တစ်ခုလုံးကိလေသာတွေချိန်ကြာမြင့်စွာခွာလာတယ်ပယ်ထားတယ်ပေါ့နော်ဟိုကတော့တရင်ကလေးကာမဝဒရာကုသိုလ်ကြရူပကုသိုလ်အကုသိုလ်ကကြတော့ဒီဇန်လေး ခံရတဲ့ချိန်ကာလပါလို့ရနေသမျှချိန်ကာလပါလို့ဒီကိလေသာပယ်တာဒါဝိက္ခမဏဘံခေါ်တယ်။ဒါကြောင့်သုတ်တန်တသုတ်တန်ပိဋကကိုဝိက္ခမဘာနာဝိက္ခမဏဘာအနေနဲ့ဟောထားတယ်ဒီလိုမှတ်သားထားမယ်။နောက်ဘိဓမာပိကနော်သုတ်တန်ပိဋကအနေနဲ့ဒီစံတရားတွေဆိုတာဒီလောက်လေးတွေကျင့်တတ်နေလို့မရဘူးဗျာ။နော်ဘာဖြစ်လို့လဲဆိုဒံတရားချိန်မီးပြန်ပြီးရှော့ကြပါနိုင် ဆန်းဆန်းရဲ့ဆန့်ကျင်ဘက်တခုရုပ်မနေ့ကဒါတွေထပ်တလဲလဲပြောခဲ့ပြီနော်ဆန်းရဲ့ဆန့်ကျင်ဘက်နိဝရဏတွေရှိတယ်ဒီနိဝရဏတွေဝင်လာရင်ဒီဇိုင်ကတွေအချင်းချင်းပြုတ်ကျသွားတယ်ဒါကြောင့်အဲ့ဒါတွေကိုနားလည်ထားဆံပိုင်းကိုကျင့်တဲ့ပုဂ္ဂိုလ်ကြတော့ဟောဘယ်ဇံကဘာဘယ်ဆိုင်ကရဲ့ဆန့်ကျင်ဘက်ကဘယ်နိဝရဏတရားတွေဒါတွေသိထားနော်အဲ့ဒါသိထားမှာ နော်အဲ့ဒီအဲ့ဒီဆန့်ကျင်မဲ့နေဝတ္တတရားတွေကျုံလာရင်တခါတော့ပြုတ်ကျသွားတာနော်ဒီကရာကြီးမှာတော့ဧကကရာကိုဒီကကြတော့ဧကကရာကာမိဆန္ဒနေဝတ္တဆန့်ကျင်မဲ့အာယုံ၅ပါးကာမဂုဏ်တရားတွေတွေ့ကျုံလာရင်တခါလေနော်အဲ့မှာဘာဖြစ်လဲနှစ်သက်သဘောကြရင်လည်းပြုတ်ကျမှာပါပဲဒီအာယုံ၅ပါးကာမဂုဏ်တွေကမနစ်သက်သဘောကြတယ်မနစ်သက်မှုဒေါသဖြစ်ဟောအတန်နေကြတယ်မနစ်သက်ဘူးဆိုတော့ဒီဆံအလုံးလုံးပြုတ်ကျသွားတာနော် ဒါကြောင့်မို့ဒါမမြဲသေးမခိုင်သေးမခိုင်သေးတဲ့အတွက်ဘုရားရှင်ဘယ်တိအောင်သွားခိုင်မယ်ဆိုသမုတ်စီရပံလုံးဝအကျွမ်းမဲ့ပယ်တတ်နိုင်အောင်သွားဝိပဿနာပိုင်းတိအောင်သွားဝိပဿနာပိုင်းသွားတဲ့အခါကျတခါလေမဲ့ကုသိုလ်စိတ်ကြီးမညာဖွညာတတ်မရဘူးဝိပဿနာညာနဲ့အဆင့်ဆင့်သွားသူအဆင့်လိုက်အဆင့်လိုက်အဆင့်လိုက်ကိလေသာတွေပဲပဲပဲပဲသွားနောက်ဆုံးမညာရသွားပြီသူကိလေသာလုံးဝဖြတ်ချလိုက်နော် အဲ့ဒီလိုခြေနှမျိုးရအောင်ပေါ့နော်မညာမကုသိုလ်စိတ်တွေဖြစ်တော့ကျင့်ရမကုသိုလ်မညာတွေရတော့ကျင့်ရအဲ့ဒီမကုသိုလ်စိတ်တွေဖြစ်ပြီးဆိုဆံဆာဂိတ္တတာအကျွင့်မဲ့ပက်တာလက်တလိုက်တဲ့အတွက်ဒါသမုတ်စီရဘာလို့ခေါ်တယ်ကြောင့်ပြီးတော့မှပိကဟာသမုတ်စီရဘာကိုရည်ရွယ်ပြီးခေါ်တယ်ဒီလိုလည်းမှတ်ထားပါနော်အနည်းမျိုးစုံနဲ့သိထားတော့ဘောနော်ကိုကစာတင်တော့အောက်ဆက်ကြည့်မယ်နော် နောက်တနည်းကြပါပြလဲဆိုသုတ္တပိကကဒါကတော့ဂါတုဇဝစီတုဇိုက်သီလဆိုတာတော့ဂါတုဇဝစီတုဇိုက်အဓိကထားပယ်နည်းကိုဟောတာနော်ကာယကံတောင်းညောမှုဝစီကံတောင်းညောမှုပယ်နည်းကိုဟောတာပဲမနောကံတောင်းညောမှုမပါဘူးသုတ္တပိကကြပါလဲတဏပယ်နည်းပေါ့နော်တဏဆိုတာတဏအရာကျဲတယ်ဘဝတဏဟုတ်လားဘုန်းကြီးတို့ အာယုံ၅ပါးလည်းတဏှာလို့ခေါ်တာပေါ့နော်ယူပါယုံမှလည်းနှစ်တမှုတဏှာဖြစ်နိုင်တယ်အတ္တမှဖြစ်နိုင်တယ်ပြီးတဲ့အခါကျတော့အနံ့လို့ပြီးတော့အတွေ့အထိတို့ဘုရားတခုခုပေါ့လေအဲ့ဒီမှာဆွဲလမ်းမှုတဏှာဖြစ်နိုင်တယ်ဘယ်တဏှာမဆိုပေါ့လေဒုက္ခပဲသူတပြည့်ဘဝတဏှာပေါ့လေ ဘုရုဇဉ်သောတာပန်ပြီဘုရုဇဉ်ဆိုရင်တော့ဒါ30ပုံလုံးတွေ့တာနေတာအဲ့ရတစင်သောတာပန်ဆိုရင်မဟုတ်လားအပေပုံမှာတန်တဲ့တတနာဖြတ်ချနိုင်သောတာပန်နဲ့တရာကံတရာကံတော့မဟုတ်လားဘယ်မှအများကြီးဖြတ်ချတာမတွေ့သေးဘူးအနာဂံရောက်တော့ဟုတ်လားကာမတဏကာမဘုံမှာဖြစ်တဲ့တဏလုံးဝဖြတ်ချတယ်အဲ့ဒါမျိုး ဒါပေမဲ့ရူပဘုံရူပတဏအရူပတဏရှိတယ်တဏကနဲ့ပဲကျဲတယ်ဒါကြောင့်တဏကိုအဓိကပေတန်ကြီးဟောတာဘဝတဏလို့အဓိကပြောချောင်းပေါ့ဗျာသုတ်တံပိဋကကြတော့ဒီတဏပေတန်ကြီးကိုအဓိကထားဟောတယ်လို့မှတ်ထားဖို့ဒီမှာပိဋကကြတော့ဒီတဏဘာလို့ဆွဲလန်းလဲမသိလို့တွေ့တော့ပေါ့နော်ဒီပေါ်မှာဆွဲလန်းနေတဲ့ယုံ nant နှစ်ပါးခန္ဓာ၅ပါးပေါ့နော်ယုံနာနှစ်ပါးဒီပေါ်မှာ၅သူပါယောက်ျားမိန်းမထင်မှတ်တာထင်မှတ်တယ်ဆိုဘာလို့လဲဆိုဒီပေါ်မှာဘုန်းကြီးကယုံနာတဘာဝမြင်မှမမြင်တော့မမြင်တော့လဲဆွဲလန်းတယ်ထင်မှတ်တယ်ပေါ့ဒီပေါ်မှာယုံနာတဘာဝတွေမြင်အောင်ရှုရတာပါလေငါတို့ကယောက်ျားမိန်းမဒီလိုပေါ့ဒီဒိဋ္ဌိတွေပယ်ခွာဖို့နော်ဗိဓမာကိုဆက်ပြီးရှုပါနော်ဒိဋ္ဌိမျိုးစုံပေါ့နော် ဒိဋ္ဌိကတော့မျိုးမျိုးရှိရောအကြောင်းကျိုးလည်းဒိဋ္ဌိတချို့အကြောင်းကျိုးပဲလည်းဒိဋ္ဌိမိစ္ဆာတွေအဲ့ဒါကြီးတော့ပိုကြောက်စရာကောင်းတယ်နော်ယုံလံတဘာဝတွေကိုလည်းပယ်အောင်ကျင်ရတယ်အကြောင်းကျိုးတဘာဝတွေအမှန်တိုင်းသိပါအကြောင်းမရှိဘူးကျိုးမရှိဘူးဆိုတာတွေလည်းဒီဟာတွေလည်းပယ်တော့ချုပ်ပြောရင်နော်ဒိဋ္ဌိပယ်နည်းကိုဟုတ်လားအဓိကထားပြီးပြီးတော့မှဟောသွားတယ်အဲ့လိုမှတ်ထားမှာပေါ့ဗျာ အဲ့မှာအောက်ကိုဆက်ကြည့်မယ်နော်မဆုကဘုန်းကြီးတို့ဒီဗိဓိမာပိကမှာဘုန်းကြီးတို့သူကဘာတွေခုနကတရားတွေအပေါ်ကမှတ်စုတွေနဲ့ပြန်ခေါက်ချက်ချကြကြည့်ရင်ပေါ့နော်ဒီဗိဓိမာပိကတော်မှာဗိဓိမာဒေသနာတော်ဟာဘာလို့အဓိကထားပါလဲဆိုပရမတ္ထသဘောတရားတွေကျင့်ဝင်ပြီးဆိုတာဟောထားတဲ့အတွက်ပရမတ္ထဒေသနာတော်လည်းဒီလိုလည်းပြောင်းနိုင်ပါနော်ခုနက မှတ်စုတွေကိုပြန်ကောက်ချက်ချကြည့်လိုက်ပေါ့နော်မိမပထမဆုံးဟောသွားတာလေးကိုနော်ခွဲခြားပြောသွားတာနော်ပထမဆုံးအနေနဲ့ဟုတ်လားပြိမာဒေသနာတော့ပရမတ္တဒေသနာရောဆိုပြီးတော့ဘုန်းကြီးအပေါ်ကမှတ်စုတွေနည်းနည်းချင်းဖြည်းဖြည်းချင်းပြန်ပြသွားမှာအဲ့ဒီဟာတွေပြန်ချုံပြအောင်ပရမဆုံးကဒေသနာအနေနဲ့ကြည်လိုက်မယ်နော်အဲအဲ့မှာကြည်လိုက် ဗိဓမာပရိကမှာဒေသနာအနေနဲ့ကြည်လိုက်ပါဖြစ်သွားလိုက်မှာဗိဓမာပရိကကိုကြည်လိုက်ပရမတ္တဒေသနာတကယ်ကိုဟိုစစ်မှန်တဲ့ပရမတ္တတရားတွေအဓိကထားဟောတာအဲဗိဓမာပရိကရဲ့ထူးခြားချက်ပေါ့နော်အဲ့ဒါလေးမှနံပါတ်1ကအဲ့တော့ဗိဓမာပရိကဟာဗာလဲတိကျမှန်ကန်တဲ့ပရမတ္တကျယ်ဝန်းပြည့်စုံတာဟောကြားထားတဲ့ပရမတ္တဒေသနာပေါ့ဒီလိုမှတ်ထားနော်နောက်တစ်ခွက်ကြည့်မယ်နောက်ဒုတိယခွက်ကြတော့ဗာလဲဆို ဘိမာပိကကိုဘာဟောလဲယထာဓမ္မတာတတ္တဝါတွေကဒီယုံ nant တရားအစုပုံကိုဘာကိုလဲငါတပတ်ယောက်ျားမိန်းမထင်မှတ်အဲ့ဒါတွေကယုတ်တဘာဝတွေကနာမ်တဘာဝယုတ်စုပုံတွေမှာနာမ်စုပုံတွေဒီလိုမြင်စေရန်သိဖို့ဟောကြားထားတဲ့အတွက်ဘုန်းကြီးတို့ဒီမှာလဲယထာဓမ္မသာသနာခေါ်ပါခဲနောက်တစ်ခုကြည့်မယ်နံပါတ်3ကျတော့ဘာလဲဆိုဒီဗိဓမာပိရိကကိုဘာဟောတာနာမရူပပိစေတာ နော်ဒုတိယအပေါ်ယံတော့နော်ပုဂ္ဂိုလ်တ attva ဆိုတဲ့အပေါ်ယံပညာကိုကြည်နေတာကိုဒါတော့ပဲသိတာအဲ့ဒီအပေါ်ယံပညာပညာကို ထွန်းဖောက်ပြီးအတွင်းထဲမှာရှိတဲ့ရုပ်တဘာနာမ်တဘာဝတွေအမျိုးမျိုးနဲ့ဖရာဟောတာနော်ဒါတွေကနံတရားတွေပဲဒါရုပ်တရားတွေပဲအဲ့လိုပိုင်းခြားတတ်မှဟောထားတဲ့အတွက်အပြီးတော့မှတရားတော်ဟာနာမရူပပိစိရာကထာလို့ခေါ်ပါတယ်နံပါတ်4 နံပါတ်၄ဆက်ကြည့်မယ်နော်နံပါတ်၄ကျတော့ဘာဟောသွားလဲဆိုကြည့်လိုက်အဓိပညာသိက္ခာနော်ဝိပဿနာဉာဏ်နဲ့အစစ်တစ်စစ်တစ်စစ်နဲ့မြင်မြင်တယ်မြင်အောင်အသေးစိတ်ညွန်ပြထားတဲ့အဓိပညာသိက္ခာတရားတော်လည်းဖြစ်တယ်နော်နောက်တစ်ခုသွားကြည့်မယ်နောက်တစ်ခုကျတော့ဘာလဲဆိုပေါ်တက်လိုက်နော်နောက်တစ်ခုကကျတော့ပဟံ၃မျိုးထဲမှာကျတော့ဗာလေအနုတ္တယပဟံ တတ္တဝါတွေရဲ့တဏ္ဏမှာကိမ့်နေတဲ့အနုတ္တကိုပယ်တတ်နိုင်ဖို့အတွက်နုတ္တပဟံဟောတယ်။နောက်အောက်ကဆက်ကြည့်မြ။အောက်ကကြတော့ဘာလဲ။သမုတ်စေတာပဟံဒီအနုတ္တကိလေသာရတ္တမညာနဲ့ပယ်တတ်နိုင်အောင်မညာနေနဲ့ပယ်တတ်နိုင်ဟောထားတယ်သမုတ်စေတာပဟံတရားတော်လည်းဖြစ်တယ်။နောက်ဆုံးနောက်ဆုံးကွယ်ကိုကြည့်လိုက်ရင်ပါလေ။တတ္တဝါတွေရဲ့တဏ္ဍမှာဒီအပယ်လမ်းပို့ဆောင်နေဆိုတာအယူဆတွေမှားလို့ ဒိဋ္ဌိတွေမပယ်ခွာနိုင်တဲ့အတွက်အပယ်လေးပုံကိုကြာတယ်ဒိဋ္ဌိကိုပယ်အပယ်လုံးကိုပို့ဆောင်နေတဲ့ဒီဒိဋ္ဌိတရားတွေကိုပယ်တတ်နိုင်ဖို့အတွက်ဒိဋ္ဌိပံကိုဟောတာအဲ့ဒါဘိဓမ္မာတရားဒီဂုံအနေနဲ့ပြည့်စုံတယ်ဒီဂုံအနေနဲ့ပြည့်စုံတယ်ဆိုဒီပိဋကတ်တော်ဘိဓမ္မာပိဋကတ်တော်ဟာဟိုတာမညာနဲ့တော့မရဘူးပေါ့ဗျာတမ္မိတညံတော်ကြီးနဲ့ပဲဟိုဟောတာတော့ဒီညာရှိမှပဲဘိဓမ္မာတရားတွေကိုဟုတ်လား ရက်စားလို့ကွန်မြူလို့ဟောပြောနိုင်တာပေါ့အဲ့တော့ဒီမိဓမ္မာပိရိကတော်ရဲ့နည်းနည်းချင်း၄ပါးဆိုတာဒါလေးလည်းမှတ်ထားပိရိကပိရိကတော်လိလာတကမှာဓမ္မကာမိတာပါဠိဟောရတာစကလုံး၃လုံးနဲ့နည်းနည်းနော်သုံးထားတယ်လေတချို့ဟာတွေနော်တခါတလေပဋ္ဌာန်းရုပ်ပေါ်တွေပါကျင်ပါတယ်ကျင်ပါတဲ့ခါမှကြည်လိုက်ဟိုတချို့ပါဠိစာပြမကျွမ်းကျင်တဲ့ခါကျကျို့ပါဠိစကလုံးတွေတော်တော်ရိုးရခက်တယ် ချို့ဟုတ်လားဘုန်းကြီးတွေတောင်မှပါဠိစာပေတကယ်ကိုလေ့လာကျွန်းလေ့လာထားမှသူကစနစ်တကျရွတ်နိုင်တယ်လေ့လာမထားနိုင်တော့မှန်မှန်ကန်ကန်ရွတ်တော့ဖို့ခက်တော့ဗောနော်အဲ့ဒါမျိုးတွေဒါကြောင့်ပါဠိဝေါ်တာသုံးလုံးနေရတယ်အင်မတန်ကိုခက်ခဲနေနေတဲ့ကတာလေးလည်းမှတ်ထားဖို့နော်နံပါတ်1ကတော့အဋ္ဌကံမီရ အထကမိတာဆိုတာသူ့ရဲ့အနက်တိတ်ပဲသဘောတွေကနက်နဲတာမန်ပုဂ္ဂိုလ်တွေသိဖို့ခဲရင်လည်းနော်တကယ်ကိုမြင်မပြလေးလာနေမသင်ကြားပို့ချနေသင်ကြားပို့ချနေတာတော့မှဘုန်းကြီးတို့ဒီကျင့်စဉ်နဲ့ကျင့်နေမှာပါပဲသင်ကြားပို့ချမှုတက်တက်ဆိုရင်အထိပ္ပယ်ယူဆတွေကလွဲနိုင်တယ်တကယ်ကိုကိုကကျင့်လဲကျင့်သင်လဲသင်ပို့လဲပို့ချအဲ့လိုဆိုရင်တော့ ဒီဟာတွေကအတိမ်ဆောင်နေတော့သင်ကြောင်းဥတ္တတဆိုရင်ကိုယ်ယူယူဆခြင်းလို့ယူဆတော့ဘုန်းကြီးတို့နိုင်ငံမှာတကယ်ပညာရှင်ဆရာတော်ကြီးတွေနောက်ပိုင်းယူဆလွဲပြီးတော့အိဗယ်တစ်မျိုးတွေယူဆပြီးတော့ယူဝါဒတစ်မျိုးဖြစ်သွားတယ်အများကြီးတွေ့ရကြုံရတော့ဒါကြောင့်မို့ပါဠိစကားလုံးတွေရနေအောင်လည်းမပြီးဘူးအိဗယ်သိအောင်လုပ်ရမယ်အိဗယ်သိအောင်လည်းမပြီးဘူးဘာလို့ကြင်ကြံတဲ့အနေထားလေးဘုန်းကြီးတို့တွားရမယ်နံပါတ်3 ဂမ်ဘီရာဒေသနာဂမ်ဘီရာဟောကြားဖို့အစီအစဉ်နဲ့နေခြင်းဟောထားတဲ့အရာတော်တော်ခက်ခက်နဲ့နဲ့အောက်ကြပြောပြမယ်ဘလို့ဟောထားတယ်ဆိုခက်ခက်နဲ့ခက်ခက်နဲ့နဲ့နဲ့ဟောတာတမိတာညံရတဲ့ပုံပုံမှာပဲဆွမ်းတယ်ကျန်တဲ့ပုံပုံတော့ဒါကြောင့်ဟောကြားဖို့အစီအစဉ်လည်းခက်ခက်နဲ့နဲ့တယ်ဒီလိုမှတ်ထားတော့ပြီးတော့ပရိဝေဒကံပိတာနော်ဒီ နည်းနည်းတဲ့သဘောတရားတွေကိုသိနိုင်တဲ့ဉာဏ်နဲ့နည်းနည်းဉာဏ်တပ်ပြီးတဲ့ဉာဏ်ပေါ့ဗျာဒီဉာဏ်နဲ့ပဲဒါတွေကသိနိုင်ဒီခက်ခဲနေငနေတဲ့တရားတွေဆိုတော့နော်ဒီနည်းနည်းတဲ့သဘောတရားသိနိုင်ဖို့ဉာဏ်ကလည်းနည်းနည်းတယ်ဆိုအဲ့လိုနည်းနည်းချင်းခက်ခဲချင်းဘေးမှာဘေးကတရားတွေမှာ၄မျိုးရှိတယ်ဒီလိုမှတ်ထားနောက်ဒီဟာကိုဘာနဲ့တင်စားပြောပြမယ်ဆိုတော့ဗိဓိမဗိဓိကရဲ့ ခက်ခက်နဲ့နဲ့ကျယ်ဝန်းပုံကိုပင်လက်သဗုဒ္ဓနဲ့ဥမာပေးထားကြတယ်ပေါ့ပင်လက်သဗုဒ္ဓဘုန်းကြီးတို့ပါဠိလိုတာကရလို့ခေါ်တယ်နော်ပင်လက်၄မျိုးပေါ့ပင်လက်သဗုဒ္ဓ၄မျိုး၄မျိုးပါပရမတန်တာရတာကရတန္တရာပင်လက်ပေါ့တန္တရာပင်လက်ဆိုဒီယုံနာနဘခန္ဓာ၅ပါးသမုအာယနာ၁၂ပါးဓာတ်၁၈ပါးပေါ့ဒါတွေနဲ့မပြတ် ဆက်မပြတ်ဖြစ်ပြက်နေပြီးတော့ဒါတွေကိုအမှန်တမ်းမသိတဲ့ခါကျတော့ဘုန်းကြီးတို့တန်တရားကမ်းမမြင်လမ်းမမြင်ဖြစ်နေတာပေါ့ဗျာဟုတ်လားဒါကတန်တရားပင်တန်တရားပင်လိမ့်မှာမျောနေတော့ခန္ဓာ၅ပါးအမှန်တမ်းမသိအာရုံဆန္ဒပါအမှန်တမ်းမသိဓာတ်စစ်ချက်ပါအမှန်တမ်းမသိတော့ခါကျဒါတွေဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်တန်တရားတစ်ချောင်းလုံးမျောလမ်းမြင်မြင်ကမ်းမမြင်ကိုမျောနေဒါကတန်တရားတာကရလို့ခေါ်တယ် နော်ဇေယတာကရဇလတာကရဇလဆိုရှိပါတာကရပင်ဒီပင်လေတကယ်မဟာသမုဒ္ဒရာကြီးကြတော့အကျယ်ဝန်းရောအ ਨੇ အဆောက်ကုန်ဟိုဒီမှာတော့ဘုရားဟောရဘုန်းကြီးတို့မတ်တန်တန်ယူတော်ဘော7400ကျယ်ဝန်းနေဆိုပြီးတော့မတ်တန်တန်ထားတော့ကျယ်ဝန်းနေပေါ့ဒါတော့ပင်လေထဲမှာတွားနေတဲ့ပင်လေတွားသင်္ဘောသားတွေဆိုပုံနာလေးတော့အဲတော့နရတာကရနီးပင်တယ် နိကသုံးပါးနီးမျိုးမျိုးနဲ့ဟောကြားတဲ့အတွက်ကျန်ဝန်နဲ့နေတဲ့အတွက်နီးပင်လေပေါ့သူတပြင်းတော့ဒီမှာတော့ဘိဓမ္မာပေါ့ဘိဓမ္မာတွေမှာလည်းပဋ္ဌာန်းပေါ့ဘိဓမ္မာတော့ပဲဘိဓမ္မာဆိုခက်ခဲနေနေတယ်ပေါ့ဇမိုင်လည်းခက်ခဲနေနေတာပဋ္ဌာန်းတော့နည်းနည်းဆုံးအကျယ်ဝန်းဆုံးပေါ့ပုံထင်ရှားတော့ပေါ့နေရတံဝရဆိုအဓိကတော့ဘိဓမ္မာကိုပြောလို့တယ်ဘိဓမ္မာတွေမှာလည်းပဋ္ဌာန်းကိုပြောလို့တယ်ညာနာတံဝရညာရဲ့ညာရဲ့ကျယ်ဝန်း နည်းနည်းခက်ခဲတဲ့တပ်ပိကညာတော်ကိုပြောတာနော်တပ်ပိကညာတော်နော်တပ်ပိကအဲ့ဒါလေးပဲမှတ်ထားဖို့ပေါ့ဗျပြီးတော့မှဘုန်းကြီးတို့တပ်ပိကညာတော်အကြောင်းလေးလည်းပြောပါမယ်နော်အဲ့တော့ဒီပိကသုံးပုံနော် ဆိုတဲ့တပ်ပိကညာတော်ဒီပြောရင်တော့ဘုရားရှင်နော်တန်ត្រာပင်လေကြီးအကျယ်ဝန်း အလုံးမင်းကျယ်ဝန်းဆိုကျယ်ဝန်းပုံတက်ပြီးတော့ညာတော့ပဲဟောထားတာမာသမုဒ္ဒရာရေပြင်းကြီးကျယ်ဝန်းနေဆိုလည်းဒါလည်းတက်ပြီးတော့ညာတော့ပဲဟောတာပိကသုံးပုံပဲနိပင်လေနိပင်နိပင်လေတက်ပြီးတော့ညာတော့ပိုင်ချတိပြီးတော့ဟောထားတော့ဒါပြဒါကြောင့်မို့တက်ပြီးတော့ညာတော့ပင်လေလေးတွေထဲမှာအကျယ်ဝန်းဆုံးညံပင်လေလို့ဒါကိုပြောရတာပေါ့နော်ညံပင်လေဒီ ပင်လယ်လေးမျိုးထဲမှာတော့ဉာဏ်ပညာဟာတော့ဉာဏ်ပင်လယ်ကတော့အကျယ်ဝန်းဆုံးလို့ဒီလိုပြောတာပေါ့တပိမတဘုရားရှင်တို့ကဟောဆွမ်းနေတဲ့ဘိဓိနဲ့ဘိဓိမှာတရားတော်ကြီးပေါ့ပေါ့နော်ဘိဓိမှာတရားတော်ဆိုတော့ခုနှစ်ကျမ်းရှိတော့ပေါ့နော်ဒီကျမ်းလေးလေးလာရုံနဲ့ပြင်အများကြီးကျယ်ဝန်းမှသိပါမယ်နော်ဒီတကယ်ကျယ်ဝန်းတဲ့ပဋ္ဌာန်းကျမ်းကြီးဆိုပြောစရာမရှိဘူးအောက်မှာဘုန်းကြီးတို့ဘိဓိမှာခုနှစ်ကျမ်းဒါလေးလည်းသိထားပါနော် နော်ဘုရားရှင်ပြိဋိနိဗ္ဗာန်ဆံပြီးတဲ့နောက်ပရမတန်ခါရနာတင်တယ်ဗောဗျာပရမတန်ခါရနာတင်တဲ့အရှင်မြတ်တရားနေပြီးတော့ဟောတော့ပိဋကတိကိုခွဲလိုက်တယ်ပေါ့သူ့နေရာနဲ့ပြုပေါ့ဒါတော့ပြီးမှပိဋကဒါတော့သုတ်တံပိဋကနော်ဒါတော့ဝိနိပိဋကပေါ့နောက်ပြီးတော့ဒီပိဋကသုံးပုံတခါနိဂေရိနဲ့ထပ်ခွဲလိုက်တာပေါ့နိဂေရိနဲ့ခွဲရင်တော့ခွင်းတို့ဒီပြီးမှပိဋကကတော့ ဘာထဲမှာသင်ထားတဲ့ခௌရကနိကေထဲမှာပေါ့နော်အင်္ဂါအပြင်ဝေယကရဏဒါမျိုးတွေပေါ့ဓမ္မကရဏ8000 4200ပြီးတော့မှပိဋကကိုငါကြပါပြောမလဲဒီပိဋကကိုပြီးတော့မှခုနှစ်ကျမ်းပြောပြီးတော့မှပြီးဒါကိုပြီးတော့မှပိဋကနိကေပြောရင်ခௌရကနိကေဒီထဲမှာတော့မှတ်ထားပေါ့နော်ဒီတိုင်းဒီတိုင်းမနာထောင်တာအင်္ဂါအပြင်ဝေယဝေယဝေယကရဏဓမ္မကရဏအပြင် မှာတရားအလုံးပေါင်းလိုက်တော့8400ရှိတာပေါ့နော်ဘိဓမ္မာပိကတတ္တဆိုရင်တော့4200ဒါတွေကိုတတ်မှတ်ပြီးတော့သံဃာတေမထေရီကပိုင်းခြားတတ်မှတ်ခဲ့ကြတယ်ဒီဘိဓမ္မာဒေသနာကိုကျမ်းအရေးအတွက်အားဖြင့်အဲ့မှာကြည့်လိုက်ပေါ့နော်ခုနှစ်ကျမ်းဓမ္မသင်္ကနီကျမ်းဓမ္မသင်္ကနီရေးချလေးပုံတယ်နော်ဓမ္မသင်္ကနီကျမ်းပေါ့အဲ့ဒီရေးချလေးဖြတ်ပြီနော်ပြီးတော့ ဝိပင်ကြံအဲ့ဒီအောက်ကိုနည်းနည်းကြည့်မယ်နော် ပြီးတော့မှဓာတုကရာကြံပုဂ္ဂလပညာကြံနံပါတ်၄ပေါ့ပြီးတော့ကလည်းနံပါတ်5ကကထာဝုဒ္ဓကြံပြီးတော့ကကြရမိုက်ကြံပဋ္ဌာန်ကြံဒါတွေမှတ်ပါတယ်အပေါ်ပြန်ကြည့်မယ်နော်အဲ့ဒီထဲမှာဓမ္မသင်္ကနီကျင့်ဆိုတာကဘာတွေဟောတာလဲဘုရားကုသလဓမ္မအကုသလဓမ္မဗျာကရဓမ္မနော်ဒီလိုဟောတာကုသိုလ်တရားတွေ ဒါတွေကတော့ကုသိုလ်တရားတွေပဲဒါတွေကတော့အကုသိုလ်တရားတွေပဲဒါတွေကတော့ပြောက်တာစိတ်စေတသိက်ယုံနေပါဒါတွေရှိတော့ပေါ့ဗျာကုသိုလ်တရားကုသိုလ်စိတ်တွေကုသိုလ်တရားပါအကုသိုလ်စိတ်တွေအကုသိုလ်တရားပေါ့ကြံတဲ့ဝိဘက်တရားတွေကရိယာတရားတွေယုံတရားတွေနိဗ္ဗာန်တရားတွေကိုပြောက်တာတရားလို့ခေါ်တယ်အဲအဲ့ဒီလိုအကျဉ်းချုပ်ဟောတာတော့အဲဓမ္မတက္ကတိကြံပေါ့နော်နည်းနည်းချင်းရင်ဒီကကုသလတိတ်ဟောတိတ်တွေတိတ်တရားလည်းအများကြီးပဲဒုတ်တရားလည်းအများကြီး သုံးစုသုံးခုအစုံဟောတာရှိတယ်သုံးခုစုံကိုတက်ယူလို့ဟောတိတ်ကကကြီးနဲ့တတ်ရမယ်နော်ဒါကာကြီးတိကဒါလေးလည်းကာကြီးနဲ့ပြင်နော်ခွင်လေးတို့ရိုက်ခန်းတဲ့ပုံကိုလည်းသူလည်းမလွယ်တော့မလဲဘူးပါဠိစာပေကျွမ်းကျင်ပါဒါကြောင့်ဒါကာကြီးတိကဆိုတဲ့တရားလာတဲ့ကာကြီးကာကြီးကတ္တတာဝမှုရေတာဝမှုရေတာဝမှုလုံးကြီးတင်ကာကြီးတတ်ပေါ့တိကတရားလာ ဒုက္ခဒီလိုပေါ့ဒုက္ခလို့ဒုက္ခလာတော့ဒုဒီလိုရေးတယ်လို့ပါအဲတော့သုံးခုအစုံနေနဲ့ဟောတာရနှစ်ခုအစုံနေဟောတာရှိတယ်နော်အဲဒီအစုံနေအကျင့်ပေါင်းယုံမှုရည်ရွယ်ပြီးတော့ခေါ်တာတယ်အဲတော့ဒီဘိဓမ္မာကဘိဓမ္မာခုနှစ်ကျမ်းပေါ့စာအုပ်ရေးရပြင်ဟုတ်လားဘိဓမ္မာခုနှစ်ကျမ်းစာအုပ်ရေးရပြင်12အုပ်ရှိတယ်နော် တာဝတိသာမှာဟောတဲ့အခါကျဘုန်းကြီးတို့ဗမာရက်အနေနဲ့လူပြည်လူလောကအနေနဲ့12ရက်ရှိတယ်ပေါ့နော်ဓမ္မတိသင်္ကတိကျမ်းကိုစာအုပ်အနေနဲ့ပြောရင်တောက်အုပ်ရှိပါတယ်ဟောတဲ့အချိန်ကာလပြောရင်တော့လူပြည်လူလောကအနေနဲ့ပြောရင်12ရက်ကြာဟောပါမယ်အခုရှိနေတာကမကျင်းမကျဲပြောတောင်းတာကြဒီတဲ့အကျယ်ယူဟောတာညကြောင့်ကိုလူပြည်ရှိတဲ့ကျမ်းလေးတွေသွားပြောလို့မရဒါကလူပြည်အနေနဲ့အခုရှိမှတ်တမ်းတဲ့နားလေစာအုပ်လေးတောက်ဖို့ပြောတယ် နော်ဒီလောက်ဆောင်ဒါဓမ္မသင်္ကတိကျမ်းဝိပင်းကျမ်းဝိပင်းကျမ်းကြတော့ခန္ဓာအာနာဒီတရားတွေကိုတုတ်တန်ဒီဗိဓမာနီအမေးဖြေလေးနဲ့အကျယ်ဝေပါဟောတာလို့ဝိပင်းကျမ်းလို့ခေါ်တယ်နော်ခန္ဓာဝိပင်းအာနာဝိပင်းဒါတို့စရည်အဲလို78ပိုင်ခွဲပြီးဝိပန်းဟောကြားတဲ့အတွက်ဓမ္မသင်္ကတိကျမ်းနဲ့ပိုးကျယ်ဝိပင်းကျမ်းကလည်းစာအုပ်တောက်အုပ်နေနဲ့ရှိတယ်နော်သူ့ကိုလည်းဒီမှာ ဘုန်းကြီးတို့လူပြည်အနေနဲ့ပြော12ရက်ဟောတာနော်ဒီတော့လေဒီလူပြည်အနေနဲ့ရှိတာကရှင်သာရိပုတ္တမကျင့်မကျဲပြန်ဟောထားတာဟုတ်ဘုံလေးကပြောခဲ့ပြီရသော်ဘုရားရှင်က တောက်ရင်တော်မှာဝါရင်သုံးလောက်ပါလို့အကျယ်ဟောတယ်နော်လူသားဘုရားဆိုလူပြည်မှာလာပြီးတော့ဆုံးခံရင်ဆုံးခံရတယ်ဖုံပေးခြင်းဖုံပေးရတယ်နားခြင်းနားရတယ်ဒီနေ့ကပင်မအဲညနေပိုင်းလောက်မှ တောင်းနေတာပဲထပ်ကြွပြီးတော့ခုမှတော့နေမိတာရုပ်ပါဟောတာဟုတ်ပန်းပြင်နာရရချင်းမှာရှင်သာရိပုတ္တရာဝိဖြေတယ်ဝိဖြေနေချင်းမှာသာရိပုတ္တရာငါဒီနေ့ဘာတွေဘာတွေဟောပြီးပြီဒါမျိုးအချင်းကျုပ်ဟောမြတ်စွာဘုရားတောင်းနေတာမှာအကျယ်ဟောတယ်ရှင်သာရိပုတ္တရာကိုလည်းအချင်းကျုပ်ဟောတယ်ရှင်သာရိပုတ္တရာသူ့တပည့်တွေကိုတခါအဲ့ဒီသန္ဓုတော်ကနေတက္ကတနကိုသူ့အကြောင်းကိုပြန်လာပြန်လာသူ့တပည့်ဒီကိုပြန်ဟောတာကြမကျင်းမကျယ်ဘူး ခုကဒါရှင်သာရိပုတ္တဟောတဲ့ဟာတွေကိုပြောနေတာနော်ဒါကတောက်ရှိတယ်ပေါ့နော်ဒါကြောင့်တောင်းတင်တာမဟောတဲ့ဟာတွေချက်တင်နေကြခွာချနေတော့ဒီတော့လေ7နှစ်ရဟောမလားအဲ့လိုမဟုတ်ဘူးနော်ဟိုကအကျယ်ကြီးဟောတာ7နှစ်ရပြောဒါတော့မချင်းမချင်းဟောတာပြီးတော့မှဓာတုကထာဒါဓာတုကထာဆိုတာကဆောင်ဝဲဖြည့်တဲ့ကိုရင်လေးလိုဦးစင်းလေးတွေဒီဆောင်ဖုံးကြီးဆောင်ဝဲတွေပါဠိဆောင်ဝဲဖြည့်ဦးတဲ့ပုဂ္ဂိုလ် သိတယ်ဓာတုကရာလည်းသင်ကြားဖို့ခက်တယ်ကျန်ကြီးပဋ္ဌာန်းကျန်ငယ်ဆံကျန်လာဓာတုကရာကျန်ကြီးထဲမှာပဋ္ဌာန်းကျန်ခက်တယ်ကျန်လေလတန်သာတ္တဝါတွေလေလတန်သာတွေထဲမှာတော့ဓာတုကရာကျန်ခက်တယ်နော်တရားလုံးကိုဓာသဘောအနေရထားဓာသဘောနေရာပြင်ထားပြီးဟောတော်မူတယ်ဒါက6ရက်နော်6ရက်ဟောတယ်သူကတော့ဘုန်းကြီးတို့ဒီမှတ်တမ်းတင်ထားတဲ့ကစာအုပ်အနေနဲ့じゃဒီနောက်ဒီနှစ်ခုကတောက် နော်အောက်မှာပါလိမ့်မယ်နော်ပေါ်နေနဲ့တင်လာအောင်နောက်ပုဂ္ဂလပညာပုဂ္ဂလပညာကြပါလဲဆိုတော့မိမိရဲ့တဏ္ဍမှာယတ္တဝတဏ္ဍမှာရှိတဲ့ခန္ဓာတခန္ဓာနတ္တသဘောတရားတွေကိုဝိနည်းတသိဖို့သိနာလဲစေဖို့ပညာထားတာပြင်ပုဂ္ဂလပညာနေတာဟောတာခန္ဓာပညာအာနာပညာဓာတ်ပညာသစ္စာပညာအစပြသဘောပညာက၅မျိုးပုဂ္ဂလပညာအာသဘောပညာအဲဒီအဲဒီလိုပညာပေါ့နော် အဲအာဘာအဲ့လိုပညာ6မျိုးဟောတာအပေါ်နဲ့နဲ့တင်လိုက်မယ်ခုနကတခါထပ်ပြီးတော့ပြောရမယ်ဘဝပညာ5မျိုးကပရမတ္ထပြင်ထင်ရှားရှိတဲ့အတွက်ဘုန်းကြီးတို့ဝိသမနာပညာဒီလိုပြောတယ်ပေါ့ဗျာပြီးတဲ့အခါကျတော့အတဘောပညာကတော့ပရမတ္ထပြင်ထင်ရှားမရှိတဲ့အတွက်ဘာခေါ်လဲဒီအဝိသမနာပညာဒီကတော့ပရမတ္ထဘောခြေခံပြီးတော့ပုဂ္ဂိုလ် အမျိုးအစားစင်တာခြေနေဝိပါဟောကြားထားတာဒီပညာပုဂ္ဂလပညာကျမ်းကိုဘုန်းကြီးတို့ခုနှစ်ရဟောပါတယ်အဲတော့ခုနနှစ်ကျမ်းပေါ့နော်ဓာရိကရာကျမ်းနဲ့ပုဂ္ဂလပညာကျမ်းပေါ့ဒီနှစ်ကျမ်းကိုဘုန်းကြီးတို့တအုပ်နော်တန်ခနာတေနခမတန်းတေနခညာဒါတော့တအုပ်အောက်မှာရေးထားပါနော်အောင်လာလိမ့်မယ်နော်အဲ့မှာကြည့်လိုက်ဒါတော့ဒါတော့တအုပ်ဒါကြောင့်ပြီးတော့ ကျန်12အုပ်ရှိတာအဲ့ဒါကြောင့်ပြီးတော့ကထာဝတ္ထုသွားမယ်နော်ကထာဝတ္ထုကထာဝတ္ထုဆိုတာဘုန်းကြီးတို့တရားလေးကနည်းနည်းအကြောင်းအရာပြောမယ်နော်ဒီကထာဝတ္ထုကျမ်းကဘုန်းကြီးတို့ BC 300စုနှစ်ဘုရားပြိဋိဘဆံပြီးနောက်ပိုင်းမှာအတောကမင်းတရားကြီး လက်ထက်အတောကမင်းကြီးလက်ထက်မှာတတိယနဲ့တန်ခါနာတင်တယ်တန်ခါနာတင်ရှင်မြတ်ပေါ့ရှင်မမောဂလိ ဗုဒ္ဓဒိတ်မထေပေါ့မောဂလိဟေတာဖြစ်တဲ့အတွက်ဒိတ်မထေပါပဲရှင်တော်ကတော့ဖီမနီဖီမီနာမေတွေထည့်ခေါ်ရှင်မမောဂလိဗုဒ္ဓဒိတ်မထေအဲ့ဒီချိန်မှာဒီသာနာတော်ဗုဒ္ဓသာနာကိုဖြစ်လို့ဖြစ်စီလုပ်နေတဲ့ပုံကိုအများကြီးပေါ်လာပေါ်လာတော့ဒီပုံကိုတွေနှိမ်နှင်းဖို့အတွက်အကျက်တုံးဟောတဲ့ကျမ်းဒီကျမ်းကလည်းဘုရားရှင်အလိုတော်နဲ့အညီအမှန်ကို ယူဆပြောဆိုလေးရှိတဲ့ပုံကိုယ်ရဲ့အယူဆဒါတက္ကဝါရီလို့ခေါ်တယ်။အဲဒီတက္ကဝါရီရဲ့အယူဆကိုပြတဲ့တုတ်ပေါင်း900ဘုရားရှင်ရဲ့လိုတော်နဲ့မညီပဲနဲ့ဘုရားသာနာပြင်ပပြအယူဆပြောဆိုလို့ရှိတာပရဝရီယူဆဖော်ပြတဲ့တုတ်ပေါင်း900ပေါ့အဲတုတ်ပေါင်းနဲ့ရပေါင်းတော့တုတ်ပေါင်း1000ပေါ့ဒါတွေဟောကြားတယ်အဲတော့ဘုရားရှင်ကငါဘုရားပရိနိဗ္ဗာန်စံပြီးနှစ်ပေါင်းဟုတ်လား နေရ78နော်နှစ်နေရကြားလာတဲ့ခါနှစ်နှစ်နေရရောကြားလာတဲ့ခါမောဂလိဗုဒ္ဓတိတ်တမထေရယဟမြည်ရတဲ့ယဟကတထာဝတ္ထုမြည်တဲ့ဒေသနာကျမ်းကိုဟောကြားလိုက်မယ်ဒီလိုဗျာဒိစကားမိတ်ထားတယ်အဲ့ဒီဗျာဒိစကားနဲ့တို့ရောညီစွာပဲမထေရကဘုရားရှင်ဟောကြားခဲ့တဲ့မာတိကအတိုင်းပဲပြီးတော့မှဝါ ဗေဒမာပေါ့ဒီနေရာပြန်ဝါရရေးရနဲ့ပတ်သက်တဲ့ကထာဝရကျမ်းကိုသံဃာနာတင်ပိဋကတဲ့မှာဟောကြားခဲ့တယ်။နော်ဒီသဘောဗေဒမာသဘောတရားပါရှိတဲ့ဒီကျမ်းလည်းဘုရားအလိုတော်အယူဝါဒနဲ့ကိုက်ညီတဲ့အတွက်ဗေဒမာပိဋကတဲ့မှာပစ္စမမြောက်ဗေဒမာကျမ်းနေနဲ့ထည့်သွင်းပြီးနောက်ပိုင်းသံဃာနာတင်ခဲ့ကြပါ။နော်ဒီကျမ်းကတော့အယူဝါဒရေးရနဲ့ပတ်သက်ပြီး အလွန်ကြီးကျယ်ဌာနလေးနဲ့ပြကြံကြီးတဆူလို့ဒီလိုမှတ်ထားမှာပေါ့ဗျအဲ့တော့ဒီကျမ်းကိုတအော့နော်ဘုရားရှင်ကဟိုဒါဝရင်သာမှာတော့ဒါကိုရှေ့ရဟောခဲ့တယ်ဒီလိုမှတ်ထားတယ်တော့ပြီးတော့ယမိုက်ယမိုက်ကိုပါမယ်နော်ယမိုက်ကြတော့ဘုန်းကြီးတို့ယမိုက်ဆိုတာကအစုံလိုက်ဟောတဲ့သဘောပဲအနုလုံးပတိလုံးအလျော်ဟောမယ်အပြန်ဟောမယ်ပု္ပ္ပဝိသကအမေးဖြေနေတာဟောမယ်တာဏိထံတန်တရားပေါ့ ဟောဒါတော့တန်ဋိဒံကြတမ္ပမေဒါတော့တန်တရားအနေနဲ့ထားမယ်ဒီလိုအစုံလိုက်အစုံလိုက်ဟောကြတဲ့ကျမ်းကိုယမိုက်ကျမ်းလို့ခေါ်တယ်အဲ့မှာဘုရားယမိုက်ခန္ဓာယမိုက်အာယနာယမိုက်ဓာတုယမိုက်သစ္စာယမိုက်သင်္ခါရယမိုက်နုတိယယမိုက်စိတ်ဓာယမိုက်ဓမ္မယမိုက်အိန္ဒိယယမိုက်ယမိုက်ဆယ်ကျမ်းခွဲပြီးဟောတာဒါလည်းသံပွဲလောကမှာဆိုရင်ဘုန်းကြီးတို့ဘုရားယမိုက်ခန္ဓာယအာနာယမိုက်ဓာတုယမိုက်သစ္စာယမိုက်ဒါအောက်ယမိုက်၅ချမ်းခေါ်တယ် ဒီအောက်အောက်ရမငါးချမ်းဟာဘုန်းကြီးတို့အလတ်ငယ်လက်ကြီးတဲ့မှာအလတ်တမ်းမှာပါတယ်ထရမငါးချမ်းသင်္ခါရယမိုက်ကနေဣရိယဒီထရမငါးချမ်းကိုတော့အကြီးတမ်းမှာခွဲခြားပြီးပြဋ္ဌာန်းတာနော်အဲ့လိုခက်ခဲတဲ့အတွင်းခွဲတာနော်ဒီလိုဘုန်းကြီးတို့ဒီတရားတွေကြောင့်ညဝါလို့ခေါ်တယ်ယမိုက်တို့ပဋ္ဌာန်းဒါလိုကညခါမှာပို့ချတယ် အဲဘိဓဝဒသင်္ဃာကိုအခြေခံပြီးပြောကြအဲ့ဒီယမိုက်ကယမိုက်ကျမ်းက၃အုပ်ရှိတယ်နော်ဟောတော့ဒါလူပြည်မှာမကျင်းမကျဲဟောတာတောင်ရင်းသားမှာကျဲဟောတော့ရပောင်း20လောက်ဟောရတယ်ဒီလိုမှတ်ထားတယ်ဒါဝါရင်း၃လနဲ့ကိုင်ဝင်သူကတွေ့ရတော့ပြီးတော့ပဋ္ဌာန်းပဋ္ဌာန်းပါကြောင့်ပဋ္ဌာန်းကျမ်းနော်ပြီးမှပြီးကြတယ်မှာနောက်ဆုံးကျမ်း အကြောင်းမျိုးမျိုးကိုရှင်းလင်းဟောကြားတဲ့ပဋ္ဌာန်းကျမ်းပေါ့နော်ကျမ်းရမဟာလို့ခေါ်မဟာပတရဏကျမ်းပဋ္ဌာန်းကျမ်းကြောင်းမျိုးမျိုးဆိုဟိတုဆိုင်တဲ့အကြောင်းဟိတုပြီးဆိုအာရမဏပြီးဆိုမှုအကြောင်းမျိုးမျိုးဟောထားနော်ဒီအကြောင်းတစ်ခုတစ်ခုမှာကုသိုလ်စတဲ့အကြောင်းနာတရားဝေပိုင်းဟောထားတယ်ဒါကြောင့်မို့ အတုစာရီတစ်ခုတစ်ခုရဲ့ပစ္စည်းတွေပဲပဋ္ဌာန်းနေတာကိုတစ်ခုရဲ့ပဋ္ဌာန်းအမည်ကို24ပစ္စည်းလုံးမှာတင်စားပြီးတော့ခေါ်ထားတဲ့ပဋ္ဌာန်းကျမ်းခေါ်တာပေါ့ဗျာဒီပဋ္ဌာန်းကျမ်းကဆောက်ပေါက်9အုပ်ရှိတယ်ဟောတဲ့ရက်က25ရက်ရှိတာပေါ့နော်အဲဒါစာအုပ်တွေကိုခုနကတွေပြန်ခြုံကြည့်မယ်နော်ပထမပထမကျမ်းကိုရင်ကြည့်မယ် ဓမ္မကဓမ္မတိကလိကျမ်းကတောက်အုပ်ကိုကိုမှတ်ကြည့်မယ်နော်အောက်ကိုဆက်ကြည့်မယ်ဝိပင်ကျမ်းကဗာလဲတောက်အုပ်ဝိပင်ကျမ်းကတောက်အုပ်ပေါ့နော်ပြီးတဲ့အခါကျပါလဲဓာတုကရာကျမ်းနဲ့ပုဂ္ဂလပညာကျမ်းကသူတို့ကနှစ်ခုမှတောက်အုပ်နော်အဲ့လိုမှာကျတော့ဘယ်လိုတော့ရှိပါ ကထာဝတုကျမ်းကတောက်အုပ်နော်ပြီးတော့အဲ့ကျတော့လေးအုပ်ရှိပါပြီးတော့ ဇမတ်ကျမ်းက3အုပ်ပေါ့ခုနကအုပ်ရှိပါပြီးတော့ပဋ္ဌာန်းကျမ်း5အုပ်12အုပ်ပေါ့ဒီလိုမှတ်ထားနော်သူဘာနဲ့သူလည်းမှတ်ထားနော်ရက်အနေနဲ့အိမ်မှာလည်းပါတော့အိမ်မှာပြီးတော့မှခုနှစ်ကျမ်းဆိုပြီး12အုပ်ရှိတယ်ဒီလိုလည်းမှတ်ထားပေါ့ပြီးတော့မှဘုန်းကြီးတို့ဒီအဲမှာမှအခုကပဋ္ဌာန်းကျမ်းသင်ပါဦးအကျယ်ဝန်းဆုံးသောပဋ္ဌာန်းကျမ်းကြီး ဒီပဋ္ဌာန်းကျမ်းကြီးမှာဘုန်းကြီးတို့ဘယ်လိုဟောထားလဲဆိုကြည့်ဓမ္မအနုလောမှာတရားတွေကအနုလုံးနေနဲ့ပစ္စနိယဆိုအပရိလုံးနေနဲ့ဆိုင်ခြင်းပဲနေနဲ့ဟောတာမှာဓမ္မအနုလောမှာဓမ္မပစ္စနိယဓမ္မနုလောမပစ္စနိယဓမ္မပစ္စဓမ္မပစ္စနိယနုလောမအဲ့လိုပေါ့လေအပိုင်းကြီး၄မျိုးပိုင်းခြားသမဟောတယ်အဲ့ဒီအပိုင်း၄မျိုးမှာပဲတစ်ခုတစ်ခုမှာဘာထပ်ပြီးနမနိကြအပိုင်းအဲ့ဒီ၄ခုမှာထပ်ပြီးတော့ တိကပဋ္ဌာန်အဲ့ဒါ20နဲ့တိတိက22ခုရှိဒီပိုင်းလေးကိုတိတ်20နဲ့နှစ်ပါးနဲ့ဝေဖန်ခေါ်တယ်နောက်ဘာဆက်ဟောလဲဒါလင်းလားသမဟုတ်ဘူးဒီမှာဒုတ်ပေါင်းတရားနော်ဒီလေးမျိုးကိုတခါတက်ပြီးဒုတ်ပေါင်းတရားနဲ့ဓာတ်ဟောတယ်တိတ်ကျယ်ဝင်တယ်နောက်တခါအဲ့ဒီလေးမျိုးကိုမှဒုကတိကဒီတိတ်နဲ့ဒုံနဲ့ပေါင်းပြီးဟောတာရှိတယ်ဒုဒုကတိကပဋ္ဌာန်ပေါ့ဒီမှာကာကြီးကြာခဲ့တယ် နော်ဒုက္ခတိကပဋ္ဌာန်ပေါ့နော်ဒီမှာကာယီကြားတယ်ဒါလေးမှတ်တာပြီးတော့မှတိကဒုက္ခပဋ္ဌာန်ပေါင်းဟောတာတိကတိကပဋ္ဌာန်ဒုက္ခဒုက္ခပဋ္ဌာန်ပေါ့အဲ့ဒီဒီ၄မျိုးကို6မျိုးနဲ့တခါထပ်ဟောလိုက်နော်၄6လေး24ပေါ့အဲစုပေါ်ပဋ္ဌာန်24ကျမ်းဆိုတာဒါမျိုးဖြတ်တော့အဲ့ဒီ24ကျမ်းတန်ဆာစင်ဟောကြားတဲ့ တွဲထက်ကရာဆရာကြီးကပါပြောတယ်ဒီကျမ်းကြီးကိုတမန္တပဋ္ဌာန်းကျမ်းကြီးလို့နာမည်ထက်ဝန်းကြီးအလုံးစုံနော်ပြည့်စုံနေတဲ့ကျမ်းကြီးဒီလိုပြောချင်တာအလုံးပြည့်စုံနေတဲ့ကျမ်းကြီးတမန္တကျမ်းတမန္တကျမ်းကြီးဆိုထက်ကရာဆရာကြီးကတမန္တနော်ဘုန်းကြီးတို့ဘုရားဟောပါဠိဘုရားဟောတာတရားကိုပါဠိတော်လို့ခေါ်တယ်ဘုရားကတရားဟောပြီးတယ်တရားဟောပြီးတော့သူအဆောင်ပြန်ကြွ ဒီထဲမှာတရားနာပိတာတွေမှာရှင်သာရိပုတ္တရာတို့ရှင်နာနာတို့ရှင်မဂ္ဂစီတို့စာရီတို့ဒီထေတွေပါတယ်မရှင်းတဲ့အကြောင်းအရာတွေကိုဘုန်းကြီးတို့တွေကရှင်သာရိပုတ္တရာရှင်ရှင်သာရိပုတ္တရာမိရရှင်ဘုရားဒီမှာအာရမဏပစ္စည်းလို့ဟောသွားတယ်ဗျာသို့မဟုတ်ဒီမှာနော်ဓမ္မနုလောမအနေနဲ့ဟောသွားတယ်ဗျာဒါဒီလိုမရှင်းရင်လို့ရှင်းပြပါဗျာအဲ့လိုရှင်းပြတာတွေကိုအထကရာလို့ဘုန်းကြီးတို့ မှတ်တမ်းတဲ့တာအဲ့ဒီထကရာတကကျင်းနေချုံနေတဲ့ကကြာလဲနားမလဲနားလေတဲ့ပုဂ္ဂိုလ်ထပ်မေးရပြန်အဲ့တော့တီကာလို့ခေါ်နော်ကြောင့်အဲ့ဒီထကရာဆရာကြီးအနေပြီးတော့ခုနကစစုံကဒီ၄မျိုးအပေါ်မှာနော်ဒီ6မျိုးနဲ့ထပ်ပြီးတော့ပိုင်းခြားဟောလိုက်တယ်၄6 24ဆိုအဲ့ဒါကြောင့်မို့အဲ့ဒီလူ 24ပါးသောကျမ်းတန်းစာဆရာဟောထားတဲ့အတွက်ထေရဆရာကြီးတွေကပါလေဒီပဋ္ဌာန်းကျမ်းကြီးကိုတမန္တပဋ္ဌာန်းကျမ်းကြီးလို့အကုန်လုံးပြည့်စုံနေတဲ့ကျမ်းကြီးအလုံးပြည့်စုံတဲ့ကျမ်းကြီးဒီလိုခေါ်ခဲ့ပါလေအောက်ဆက်ကြည့်လောက်နော်တခါအဲ့ဒီ24မျိုးရောခုန24မျိုးဟောတာတခါအဲ့ဒီ24ပါးပဋ္ဌာန်းကျမ်းအသီးဒီမှာဘာဟောပြန်လဲပရိစ္ဆဝါဒသာဟဇာတဝါဝါဒတွေဟောထားတယ်နော် ပစ္စယဝါဒနေတိယဝါဒတန်တရတန်ပြုတ်တပညာဝါဒနော်အခုဘုန်းကြီးတို့သင်မှာကရှင်ညိုပစ္စယပစ္စယဒေတာပစ္စယနေဒေတာအဲ့ပစ္စယနေဒေတာကျိန်လုံးနေဒီဒီဝါဒတွေကြည့်ပြီးတော့သင်ရတယ်ပြန်ပြီးတော့ဒါတွေကြည့်ပြီးပြန်ပြောရတယ်ရှေ့ကသိကျင်းတာကျင်းတော့ဒီတွေကနေပြလိုအပ်သလိုယူယူပြောရတယ်ထို့သဖြင့်ဒီမှာပညာဝါဒလိုယူယူပြောမယ်နော်ဒီဟာတော့ကျေပြန့်တော့ဒါတွေနဲ့ယူယူပြောရတယ်ဒါမှရှေးဟာတွေကတည်တည်ကြကြသိနိုင် နော်အဲ့ဒီ24ကျမ်းကိုဒီမဟာဝါဒကြီး9ပါးနဲ့တကပိုင်းခြားထားတယ်နော်ဒီမဟာဝါဒကြီး9ခုမှာလေတစ်ခုတစ်ခုမှာပု္ပ္ပာဝါဒဝါဒငယ်၄ပါးတကပိုင်းခြားထားပြန်အဲ့တကအဲ့ဒီဝါဒငယ်၄ပါးဒီမှာလေဖြစ်စရာနေလို့မှဆင်းနီး၄ပါးတကထပ်ပြီးတန်းတာဆင်းတိတ်ခက်ခဲတယ်ဆိုကြောင်ပြောချင်တာနော်ဒီလိုဟောတယ်အဲ့ရနေတကထဟောတယ်တကနဲ့ထပ်ပြီးစိတ်ဖြာလိုက်တယ်အဲ့ဒီလိုအဆုံးမရှိတဲ့နီးတဲ့တန်းတာဆင်းဟောကြားထားတဲ့ ကျမ်းကြီးဖြစ်လို့ဒီပဋ္ဌာန်းကျမ်းကြီးကိုအဓိကဆရာကြီးများကပါတယ်အနန္တနေရပဋ္ဌာန်းကျမ်းကြီးဟုတ်လားအဆုံးအစပြည့်နီးတွေပြည့်ပြန်စာဆင်ပြီးတော့အပြည့်စုံလို့အကျယ်ဝန်းလို့ဟောထားတဲ့ကျမ်းကြီးအနန္တနေရပဋ္ဌာန်းကျမ်းကြီးဒီလိုမှတ်ထားမှာပေါ့အဲ့ဒါနေအောက်ဆက်ကြည့်မယ်နော် အဲတော့ဒီပဋ္ဌာန်းကျမ်းကြီးဘုရားရှင်ကခွန်ယူဘယ်မှာဒီပဋ္ဌာန်းကျမ်းတွေကိုပြိဓမာတရားတွေသုံးသပ်လဲဆိုတော့ဘုရားဖြစ်တော်ဘုရားဖြစ်ဖို့ပေါ့နိဘောဓိပင်ဟောကဆုံးလာပြီးနေ့ညနော်အဲ့ဒီမှာဗာလေဘောဓိပင်ဟောဘောဓိပင်ဟောရောက်နော်အဲ့ဒီဘောဓိပင်အောင်နော်ဒီနေရာမှာတမ္ပိညာညာမရမချင်းပေါ့ဓာတမညာဖွညာတမ္ပိပိစ္ဆုကနာတမ္ပိတမ္ပိညာမရမချင်းဒီနေရာမှာထားတော့ဘူးဆိုပြီးတော့အဲ့ဒီမှာ ရှုမှတ်တော့အဲတပ်ပြီးတော့အရတ္တမညာဖိုလ်ညာပစ္စုကနာညာတပ်ပြီးတော့ညာနေရတော့ဗောနော်ရပြီးတော့အဲမှာတဏှာမှာ9ရက်9ရက်သုံးတယ်ပထမအဲမှာပါဠိကတတ္တဟတရားရတဲ့နေရာမှာ9ရက်အဲဒီကနေအာနိမိတ်တတ္တအဲဒီတရားရတဲ့နေရာကို9ရက်မှာမိတ်ပြသုံးကြည့်တယ်အဲဒီကနေပြီးတော့ဇင်္ဂမတတ္တဟအစညာ6တယ်9ရက်9ရက်အဲဒီဇင်ညာလျှောက်ပြီးတော့ကကြတော့ လေးခုမြောက်တတ္တဟာခေါ်တော့ဗောယေရနာကရတတ္တဟာယေရနာကရတတ္တဘောရိပင်ရဲ့ညောင်ပင်ရဲ့အနီးဗောနောက်မြောက်ဖက်ဗောနောက်မြောက်ဖက်အရက်မှာလေးခုမြောက်ယေရနာကရဆံအိမ်ဗောအဲ့ဒီကြောင်းတော်မှာတရင်တော်တရင်တော်ပြီးတော့အဲ့ဒီမှာမှဒီတရားတွေဆင်းနေတာနော်ဘုရမဆိုခုနကပြီးတော့မှခုနှစ်ကြံဗောနော်ပြီးတော့မှခုနှစ်ကြံဆင်းနေတော့ဘာဆင်းနေခဲ့လဲအဲ ဓမ္မတက္ကတိကျဆင်းနေတယ်ပြီးတော့ဝိပင်းကျနေတယ်အဲ့ဒီချိန်မှာပဲဘာရောင်ကြီးတော့မှမထွက်သေးဘူးပြီးတော့ဓာတုကလကျန်နေပုဂ္ဂလပညာကျန်ကထာဝုဒ္ဓကျန်ယမိုက်ကျန်အဲ့ဒီလိုအစဉ်တပိပိပိနဲ့ဒီမှာစိတ်နဲ့ဆင်ញံတုံးတတ်တာနော်အဲ့ဒီချိန်မှာနှုတ်နဲ့ဟောပြောတာမဟုတ်ဘူးနှုတ်နဲ့ဘုရားရှင်ကဒီဗိဓမာတရားတွေဟောကြားတာပဲမှာလဲတာဝရင်တာမှာဟောကြားတာဟုတ်ဒါစိတ်တော်နဲ့ဆင်ញံတော့အောက်ကကျမ်းလေးတွေကျတော့သူက တအားကြီးကျယ်ဝန်းနဲ့နေတာမဟုတ်ဘူးနော်ကျင့်မြောင်းနေသဗ္ဗညညာတော်ကြီးကကျယ်ဝန်းနေနော်မြင့်လုံးနေတယ်ပေါ့နော်အဲ့တော့သူ့ရဲ့တုံ့တက်မှုနဲ့ညာတော်နဲ့အံ့ဝင်မကြဘူးပေါ့အဲ့လိုနဲ့ဆက်တုံ့တက်တယ်ဘယ်ရောက်တယ်တမိရဒီပဋ္ဌာန်းကျမ်းကြီးပေါ့တတ္တမမြောက်ဖြစ်တဲ့ပဋ္ဌာန်းကျမ်းကြီးစင်ကြံတုံ့တက်လိုက်တယ်ကြည့်ဒီပဋ္ဌာန်းကျမ်းဒေသနာကြောက်တဲ့အင်မတန်ကိုဟုတ်လားအဆုံးစမရှိတဲ့အနန္တမြတ်နီးပေါင်းဆုံး ဖြစ်တယ်တပ္ပညောဉာဏ်တော်ကြီးကလည်းအနန္တဝိဇ္ဇာဒီဒေသနာနဲ့ညီဉာဏ်တော်လည်းဟုတ်လားလိုက်လျောညီဉာဏ်တော်လည်းတိတ်ပြီးတော့မြန်မာနဲ့နေဟုတ်လားတရားတော်လည်းဆင်ញံသုံးသလို့မကုန်အောင်ကျေဝန်းတယ်လို့တပ္ပိလဉာဏ်တော်ကြီးကလည်းဟုတ်လားညီရန်တရားမှန်တယ်များတရားမှန်တယ်များထိုးထွင်းပြီးသိနိုင်တယ်ဉာဏ်စွမ်းလည်းပြည့်စုံတယ်ပေါ့ဒီမှာလည်းဒီနေ့တပ္ပိလဉာဏ်စွမ်းဆိုတာလေးကိုလည်း ပုတ်ထားသေးတယ်နော်အဲဒီဟာလေးလည်းအဲဒီဟာလေးလည်းကြည့်ကြည့်မယ်ပြီးမှပြောကြတော့ဒီမဆင်းလေးဒါလေးကိုအောင်ပြောမယ်နော်အောက်ကိုဆက်ကြည့်မယ်အဲတော့အဲ့ဒီခါကျမှဒီပဋ္ဌာန်းကျောင်းတော်ယူဆင်ញင်သုံးသပ်လိုက်တဲ့ခါမှာရောင်ကြီးတော့6ပြာကုန်မြူလာဒါလေးမှတ်ထားဖို့ပေါ့ဂျန်တဲ့ချိန်မှာတော့ဒီပဋ္ဌာန်းကျောင်းတော်မသုံးသပ်ခင်တုန်းကတော့ဒီရောင်ကြီးတော့6ပြာ ကုံမြူးမှုမရှိဘူးပေါ့ဗျာပဋ္ဌာန်းကျမ်းတော်ကြီးကိုတုံ့တက်လိုက်တဲ့အခါမှာရောင်ကြီးတော်6ကျွဲကုံမြူးလာတယ်ဒီလိုမှတ်မယ်ပေါ့ဒါတွေကတော့ရောင်ကြီးတော်6ကျွဲဆိုတော့ခဏလာကြားနေရတာအဲပြီးမှဘုန်းကြီးတို့ဗာဆက်ကြည့်ခြင်းလဲဆိုလို့ဒီကျမ်းတော်တွေမှာဘုရားတရားပျောက်ွယ်ခြင်းပေါ့ပရိယတ္တိသာသနာပေါ့နော်ပရိယတ္တိသာသနာပျောက်သွားရင်ပရိပတ်တို့ဝေဝေရာဆိုပျောက်သွားတော့အဲကြောင့်ပရိယတ္တိသာသနာအရေးကြီး နော်သင်ကြားမှုတွေပို့ချမှုတွေဟောပြောမှုတွေကမှန်မှန်ကန်ကန်ဖြစ်မှကျင့်မှုတွေကမှန်ကန်သင်ကြားမှုဟောပြောမှုပို့ချမှုတွေလွဲနေအကျင့်တွေလွဲမယ်ကျင့်လွဲပရိပါတိဒါနာလည်းပရိဝေဒဒါနာဆိုဖြစ်နေဒါကြောင့်ဒီထဲမှာဘုန်းကြီးတို့ဒီတရားတော်တွေမှာဘယ်တရားအရင်ပြောင်းမလဲအခက်ခဲဆုံးအနက်အနည်းဆုံးပရိယတိကွယ်ပြောင်းခြင်းရောက်လာရင်ဘယ်ဟာစာကွယ်ပြောင်းမလဲဒီပဋ္ဌာန်းကျမ်းကြီးကွယ်ပြောင်းအဲ့ဒီနောက်ကပါလေအဲဒီမှာ 6ကြောင်းမှာတစ်ခုတစ်ခုပြောင်းတစ်ခုတစ်ခုပျောက်ကွယ်လိုက်တယ်ပြီးတဲ့အခါကျတော့သုတ်တံပိကပျောက်အဲသုတ်တံပိကအဲ့ရမှာလည်းအစဉ်တိုင်းပေါ့နော်ဒီကနေကနေကတစ်ခုတစ်ခုပျောက်ကွယ်နောက်ဆုံးမှဝိနိပိကပျောက်ကွယ်လိမ့်မယ်ဒီလိုမှတ်ထားဖို့အဲ့တော့ဘုန်းကြီးတို့ကဒီတရားတွေကိုလေ့လာတဲ့ခါကျတော့အဲ့မှာတတိထားဖို့ရကအခုက ပဋ္ဌာန်းကျမ်းလေ့လာမှာကိုပဋ္ဌာန်းကျမ်းဆိုတာကဘုန်းကြီးတို့ဘုရားရှင်ကသူ့ညာနဲ့ဟောတာပါဠိတော်လေးနဲ့ဖတ်ပြရင်ယာဝတတံညေယတာဝတကံညာဏသိစီကအတိုင်းတာရှိတော့သိတဲ့ဉာဏ်တော်ကြီးကလည်းလိုက်ပြီးသိနေဟမ်ခုနကဘေးမှာတရားတွေနဲ့အနေနဲ့ပေါ့ပဋ္ဌာန်းတရားတွေနဲ့အနေနဲ့တရားတွေတပိဋကညာနဲ့နဲ့အနေနဲ့လိုက်ပြီးသိနိုင်တယ်ဒါကိုပြောတယ် တာမန်ပုဂ္ဂိုလ်တွေကြတော့ဟောဘုန်းကြီးတို့တာမန်ပုဂ္ဂိုလ်တွေကသိစရာတွေကများပြီးသိတဲ့ဉာဏ်ကအားနည်းနေတယ်မလိုက်နိုင်မြတ်စွာဘုရားကြာအဲ့လိုမဟုတ်သိစရာတွေများတော့တပ်ပြီးတဲ့ဉာဏ်တော်ရထားတဲ့အတွက်ဒီဉာဏ်တော်ကြီးနဲ့အကုန်လိုက်ပြီးသိနိုင်တယ်ဒါကိုပြောချင်အကြောင်းဒီခုနကအဲ့လိုလိုက်ပြီးနဲ့နဲ့နဲ့ဆင်ញင်နိုင်တယ်သိနိုင်တယ်သိနိုင်တဲ့အခါကျတော့ဘာဖြစ်လဲမိမိမှာခုနှစ်ကြသုံးသပ်တဲ့အချိန်မှာ ခုနမြောက်ခုနပြောရတဲ့ယရဏဂရတတ္တဟာဆိုရမြောက်ဒေနဆန်ကြောင်းမှာနေထိုင်ချိန်မှာဒီကံပါဘာပြောလဲစဉ္ညံတောင်းတတ်တယ်ပေါ့နော်ဒါကစဉ္ညံတောင်းတတ်ခုနဝပြည်ခုနဝမြောက်တဲ့ကာလမှာဂျာတာဝတိဇာနဲ့ဒီမှာတက်ဟောတယ်ဒါကြတော့နှုတ်နဲ့ဟောတော့အဲ့ဒီဟောပြီးနောက်ပိုင်းမှာရောင်းရော၆ပဲကွန်ပျူတာပေါ့နော်ဒါကြောင့်မို့ပြီးတော့မှဘုန်းကြီးတို့ လူပြည်မှာကြတော့မှတ်တမ်းတင်တာစာပေမှာကြဗိဓမ္မေဝါစနာမက်ခောနာမတာရိပုတ္တထေရပဘောလူပြည်မှာဗိဓမာတရားတွေကိုဗိဓမာတရားတွေကဘယ်လိုဟောတာလဲရှင်သာရိပုတ္တဟောတာဒါလေးမှတ်တာဒါကြောင့်မို့လူသားတွေထဲမှာပထမဆုံးကြားနာတဲ့ပုဂ္ဂိုလ်ကဘယ်လိုလဲရှင်သာရိပုတ္တပဲနော်ရှင်သာရိပုတ္တနဲ့တစင်သူတပည့်တွေကိုပြန်ဟောတာဒါမကျင်းမကျင်းပေါ့ တာဝရင်သာမှာကြာဒီတဲ့မကကျယ်ဝန်းများပြားလေဒီလိုလည်းမှတ်ထားဖို့ပြီးတော့ဒီမှာတရားတွေလေ့လာတဲ့ကသုံးဖို့ပဋ္ဌာန်းတရားတွေလေ့လာတဲ့ခါမှာမှတ်ထားဖို့ကဒီပဋ္ဌာန်းပြေနာတော့ဒီဘေးမှာတရားတွေပဋ္ဌာန်းတရားတော်တွေဆိုဘုရားကဝိနည်းတ attva အလိုဆန္ဒစေဝါတော့ငဲ့ပြီးဟောထားတာမဟုတ်ဘူးနော်တုတ်တံလိုပါလို့ဆိုတော့ဒီဘုရားဒီဇိုက်ရှိတယ်ဒီသိညာရှိတယ် အဲ့ဒီသူ့ဆေရအတိညာနဲ့ဟောဒီပဋ္ဌာန်းဒေသနာတော်တို့ဘိဓမ္မာဒေသနာအဲ့လိုမဟုတ်ဝိနည်းတတော်ရည်အလိုဆန်းတဲ့ဇေယဝါနာနဲ့ပြီးတော့ဟောထားတဲ့ဒေသနာမဟုတ်ဘာဖြစ်တပိလဉာဏ်တော်ရဲ့အစွမ်းကိုငဲ့ပြီးဟောကြားထားတဲ့ဒေသနာဖြစ်ပါနော်ဒါကြောင့်မို့ပဋ္ဌာန်းတရားတော်တို့ဘိဓမ္မာတရားတော်တို့အပြည့်စုံနားလည်နိုင်စွမ်းဆိုတာတပိလဉာဏ်တော်မှတပိလဉာဏ်ရှင်ဖျားရှင်မှာလည်းတခြားပုဂ္ဂိုလ်မရှိနိုင်ပါဘူး ဘုန်းကြီးတို့တွေကတော့ကိုယ်ညံစွာရှိတော့တာသိနိုင်ပါနော်။ဒါမိမတကယ်ဒီနေ့ဟိုလေးရိုက်တဲ့နောက်ဆုံးရိုက်တဲ့တပ်ပြီးတော့ညံစွာ၃ပါးအဲ့ဒါလေးသူပုတ်ပြီးထမအဲ့ဒါလေးနည်းနည်းလေးပြဆုံးတပ်ပြီးတော့ညံစွာအဲဒီမှာကြည့်လိုက်ပါနော်။ဟိုနာတပ်ပြီးတော့ညံစွာနဲ့နော်ဒီမှာကဇိုက်ဝန္နာကိုအဓိကထားကိုပြပြီးဟောတာမဟုတ်ဘူး။တပ်ပြီးတော့ညံစွမ်းကိုငဲ့ပြီးတော့ဟောကြားထားတဲ့ဒေသနာတော် ဒါမှတ်ထားမှာပေါ့။တပ်ပိလညံစွမ်းဆိုတပ်ပိလညံတော်အစွမ်းတတ္တိက၃ပါးပေါ့နော်။ညံစွမ်း၃ပါးလို့ရေးရမှာနော်။ဒီမှာညံစွမ်းတော့ပဲရေးတာ။အဲတိယမှန်ကမကြံရအောင်လုံးဝဆုံးနေအကုန်မြင်တပ်ပိညံတော်အစွမ်းတည်းဒါဘုရားရှိခိုးလို့ပဲရတယ်ပေါ့နော်။ဒါလေးလည်းမှတ်ထား။တိယမှန်မြတ်ဘုန်းကြီးတို့ခုနပြောခဲ့တယ်ဘုန်းကြီးတို့တွေကြတော့ဗာလေ သိစရာတွေအများကြီးအသိဉာဏ်ကမလိုက်နိုင်ဘုရားကြတော့ဟုတ်လားသိစရာတွေများတော့ဒီသိဉာဏ်အကုန်လုံးသိနိုင်တယ်ဒါကိုဆိုလို့သိဉာဏ်မှန်သမျှမကြံရအောင်လုံးဝစုံလင်အကုန်မြင်တပ်ပညာတော့အစွမ်းဒီနော်တိတိတရားများအပြားနဲ့ဟောထစွယ်ဤတူတူချဲလွယ်ဆုံးရင်အကုန်မြင်တပ်ပညာတော့အစွမ်းဒီခုနကြည့်လို့ပဋ္ဌာန်းတရားတော်မှာဤမျိုးစုံနဲ့ဟောတာ နာတော့ခွန်ကြီးတို့ဒီဗရန်တရားတော့ဟောနီးစနစ်တွေကိုပြောသွားတယ်နော်ဗြဟ္မာကဓမ္မနုလောမဓမ္မပစ္စနိယဓမ္မနုလောမပစ္စနိယဓမ္မပစ္စနိယလောအဲ့ဒီအပိုင်း၄ပဲအဲ့ဒီ၄ပိုင်းမှာတခါအပိုင်း၆ပိုင်းနဲ့တခါထပ်ဟောတယ်အဲ့ဒီကနေတခါပရိစ္ဆဝါဒသာဇာတဝါဒစပြည့်ခုနှစ်ပါးပြင်ထပ်ဟောတယ်အဲ့တခါအဲ့ကနေခုနပြောခဲ့ပြီးတော့ထပ်ထပ်ထပ်ထပ်ထပ်ထပ်ပြီးတော့ဝါရမျိုးစုံဤမျိုးစုံနဲ့ထပ်ဟောတာဒါကိုပြောတယ်နော်အဲ့ခုနက တပည့်ညာညာတော့အစွမ်းလေးပဲကြည့်မယ်နော်အဲဒီမှာကြည့်လို့အဲလိုတိတိတရားများပြားနဲ့ဟောတာဆိုရင်ဤတော်ဤတော်တဲ့နဲ့နော်အကုန်လုံးချဲလွယ်ဆုံးတဲ့ကုံမြန်တပည့်ညာတော့စွမ်းဒါကိုဤမျိုးစုံနဲ့သိတယ်ဤမျိုးစုံနဲ့ဟောနိုင်တယ်ဒါလည်းတပည့်ညာတော့စွမ်းပြီးတော့ပြုတ်ထိုက်ကြပြီးမြောင်းဝင်နေအိနေစေသူ့အကြိုက်ကိုနှိုက်ချုပ်ဆုံးနေအကုန်မြန်တပည့်ညာတော့စွမ်းသည်ဒါကြောင့်ဘုန်းကြီးတို့ တာဝကတွေကြတော့ရှင်တိုက်ဗုဒ္ဓပဲဖြစ်ဖြစ်အကတာဝကမဟာတာဝကတွေတာမခုခေကမ္ထန်ဆရာတွေအဲဒီတတ္တဝါတွေရဲ့ဆေရှိုက်တို့အိန္ဒိရီတို့ပညာညာတို့မသိနိုင်ဘုရားမှာတော့ကျန်တဲ့ပုဂ္ဂိုလ်မသိနိုင်ဘုရားရှင်ကပဲဟောဒီပုဂ္ဂိုလ်ကတော့ဒီကမ္မဋ္ဌာန်းနဲ့တင့်တော်တယ်ဒီဆက်ရှိတယ်ဒီကမ္မဋ္ဌာန်းသိတယ်ဒီသိညာရှိတယ်ဆိုတော့သိတာကျန်တဲ့ဘုရားမသိဘူးဗျာဘုရားမှာမဟုတ်တော့ ကြောင့်ဝေကနနာပြောပြပါတယ်ဒါကကိုကဒီတဝါဒတွေကိုအလေးပေးဆောင်းပေးပြီးတော့အစွတ်တံပြီးမှဆိုဘုန်းကြီးကပြောတာဘုန်းကြီးတို့ဆရာမတွေအလုံးကြီးညိုထားတယ်လေ့လာထားဆရာမနော်ညဘုန်းကြီးဗာပြောပြလဲဆိုမာသီဆရာတော်ဘုရားကြီးဘုရားမဟုတ်ဘူးဘုဂုတ်ဆရာတော်ဘုရားကြီးဘုရားမဟုတ်ဘူးဖောက်တော်ဆရာတော်ဘုရားမဟုတ်ဘုရားမှသာလျင်ဒီဒီပုဂ္ဂိုလ်ရဲ့ဒီတ attva တွေဇယအိမ်တွေ အသိဉာဏ်ဒါကိုတိတိကျအသိနိုင်ကျန်တဲ့ဘုကမသိနိုင်သူသွားတဲ့လမ်းကြောင်းသူခေါ်တာပဲဒါလေးမှတော့ဒါကြောင့်ချွတ်ထိုက်ကြပြီများနေဝင်နေအိန္ဒိဆရာသူ့ကြိုက်ကိုနှိုက်ချွတ်ဆုံနေအကုန်မြင်တပ်ပညာတော့အစွမ်းဒီတပ်ပညာတော့အစွမ်းသုံးပါဒါမှတ်ထားမယ်နော်ဘောတပ်ပညာတော့အစွမ်းသုံးပါဆိုတာလေးခေါင်းစီတွေကသုံးပါပါတတ်ထိုင်ခေါင်းပါနော်ဘုန်းကြီးတို့သူပုတ်တာ ဉာဏ်တော်ဆွမ်းပကာဤသုံးပါးကြောင့်အများဝင်နေကျွတ်လွတ်စေဖို့မဏိမနာတတ်တော်အပြင်ကြီးမားလေပြီး80ပြည့်၍ပရိနိဗ္ဗာန်စံတိတိုင်အောင်တည်ယူဆောင်ဘုံခေါင်ငါတို့ဖရာသည်ဒါတောင်းမြမဟာကံတော်ဆရာပြရေးထားကျမ်းစာပါပဲဒါလေးမှတ်သားထားဖို့အရေးကြီးနော်ဒါတပိဋကဉာဏ်တော်ရဲ့ဆွမ်းသုံးပါဒါတော့ခုနကဘုန်းကြီးပြောခဲ့ပြီဒီတရားတွေဆိုတာကဘုရားကပါလို့တပိဋကဉာဏ်ဆွမ်းနဲ့ဟောထားတာ သဗ္ဗိဒညာဆိုတာနဲ့ဟောတော့သဗ္ဗိဒညာကြတော့သိစရာတွေများရင်များတော့သိနိုင်သဗ္ဗိဒညာမရတဲ့ပုဂ္ဂိုလ်ကတော့ဘုန်းကြီးတို့တွေအသိစရာတွေကများပြီအသိညာလိုက်မမီဘူးလိုက်ပြီးမသိနိုင်ဒီလိုမှတ်ထားမယ်ဘယ်ခုနမဆုပြန်ကြည့်မယ်ဘရမဇုမဆုပြန်ပြမယ်နော်ဘရမဇုမဆုရပြီးတော့ဗိဓမာ9ကျမ်းနော်ဗိဓမာ9ကျမ်းကိုအနှစ်ချုပ်လိုက်တော့ကကြတော့ ရှင်နုရတာဘိဓမ္မတာသင်္ဃာအနေနဲ့အချင်းချုပ်ကြံရေးထားနော်ဘိဓမ္မဘိဓမ္မတာသင်္ဃာဆိုခုနဘိဓမ္မခုနှစ်ကြောင်းသင်္ဃာချုပ်ထားချုပ်ထားတဲ့ကြံပေါ့ဒါကဒီဘိဓမ္မတာခုနှစ်ကြောင်းလည်းအပိုင်းကိုပိုင်းခွဲထားအဲ့ဒါကိုထပ်ချုပ်လိုက်ရင်ဘာရမလဲဘိဓမ္မတာတရားတွေစိတ်စေတသိက်ယုံနိဗ္ဗာန်ပညာဒီ၅ပါးဒါလေးတော့မှတ်ထားမယ်လေဒီမှာသင်ထားပြီဆိုရင်ဒါမှတ်ထား နော်ဗိဓမထတရားဆိုရင်၅ပါးပါလေစေစေတသိက်ယုံနိဗ္ဗာန်ပညာအဲ့ဒီမှာတည်းမှာဒီကပရမတ္ထတရားဆိုတာဘာလဲစေစေတသိက်ယုံနိဗ္ဗာန်ဒါမျိုးလေးပါပရမတ္ထဒီလိုခေါ်တယ်ပေါ့နော်ပထမအဲ့ဒါလောက်တော့꿰ထားပေါ့ဗိဓမထနဲ့ပရမတ္ထမတူဘူးနော်ဗိဓမထကြတော့ပိဋကတိပါပါပရမတ္ထကြတော့အဲ့လိုမဟုတ်ဘူးပရမတ္ထဆိုအစီတရားအမှန်တရားဒါကိုအဓိကထားပြောရင် အဲ့ဒီတရားတွေကြတော့ဘာပဲပါတယ်လေးမျိုးပဲပါတယ်ပေါ့ဒီမှာဒီဆရာတော်ကြီးတွေပြောသွားတာလေးလည်းဘုန်းကြီးနည်းနည်းပြောချင်ပါတယ်နော်ဒီဒီဟောပရမတ္ထဆိုတာကဒီမပြောင်းလဲတဲ့တရားဆိုရင်တော့ပုတ်ကောင်းတော့ပေါ့နော် မဖောက်ပြန်တဲ့တရားဆိုရင်မရဘူး။ဘာလို့ရုပ်တရားတို့စိတ်စိတ်တရားဖောက်ပြန်တဲ့တရားပါနေတာ။ဖောက်ပြန်တဲ့သဘောတရားဆိုရင်မဖောက်ပြန်တဲ့သဘောတရားပရမတ္ထကိုပရမကဖောက်ပြန်မှန်မဖောက်ပြန်မမှန်ကန်တဲ့မဖောက်ပြန်တဲ့တရားဆိုရင်အဲ့လိုဖေးပဲပြန်နေတော့အကုန်လုံးကမကြိုက်ဘူးပေါ့လေပရမတ္ထဆိုရင်တော့မှန်တဲ့တရားဆိုရင်တော့ဟိုကြိုက်တော့မှန်တဲ့တရား ပညာကမှမှန်တဲ့တရားအဲ့လောက်ဆိုရင်ကောင်းအဲ့မှာကြည်လိုက်ပါဘုန်းကြီးတို့မဖောက်မပြန်ပဲနဲ့မပြောင်းလဲပဲနဲ့မြဲနေတဲ့တရားဆိုရင်တော့ဒီပရမတ္တတရားအဲ့လိုကြီးပြောလို့မရဘူးနော်စိတ်စိတ်တွေရုပ်တွေကဖောက်ပြန်ပြောင်းလဲဒါမဖောက်ပြန်လို့ဒီလိုပြောလို့မရတကယ်မပေါင်းမဖောက်ပြန်မနဲ့မပြောင်းလဲပဲနဲ့မြဲနေတဲ့တရားတော့ဘုန်းကြီးတို့ဒီပရမတ္တတရားတွေနိဗ္ဗာန်နဲ့ပညာပဲရှိတယ် နိဗ္ဗာန်ဆိုတာကဟုတ်လားဖြစ်တတ်တဲ့တရားမဟုတ်ဖြစ်တတ်တရားမဟုတ်တော့မပြတ်ဘူးဗျနိဗ္ဗာန်ကသဘောတဘာဝအနေနဲ့လည်းရှိတယ်နော်တဘာဝအနေနဲ့ရှိနိဗ္ဗာန်တရားအနေနဲ့လည်းရှိတာနော်ဒါကြောင့်မို့သူ့ကိုဘာခေါ်မလဲဆိုနိဗ္ဗာန်ရဲ့ပြီးတော့ ဘာဝအနေနိဗ္ဗာန်တရားသဘာဝအနေနဲ့လည်းရှိတယ်ပြီးတော့ဗာလဲနိဗ္ဗာန်တရားလည်းဧကန်ရှိနေတယ်ပြီးတော့နိဗ္ဗာန်ရဲ့အငြိမ့်တသဘောကလည်းရှိနေနော်ရှိလို့လည်းငြိမ့်နေငြိမ့်နေတယ်ဆိုတော့ကဘယ်လိုပုံကုမျိုးတွေသိနိုင်လဲဆိုဘုန်းကြီးတို့ဒီအရိယာပုံကုပေါ့နော်အရိယာသူတော်ကောင်းတွေအရိယာသူတော်ကောင်းတွေကြတော့သူတပည့်ရဟနာရှင်မြတ်တွေပေါ့ဗျာနော်ရဟနာရှင်မြတ်တွေနိဗ္ဗာန်သိပြီးသိပြီးတော့ကိရိတာအလုံးငြိမ့်သွားလို့ ကိလေသာမိယာကံတွေသူတို့မရှိတော့ဒီကံတွေဒီလက်ရှိဘဝမှာပြုလုပ်ပြီးဖြစ်ပေမဲ့လို့ဘဝတဲ့ယုံနံတဲ့ဘဝတဲ့မှာယုံနံဆင်းရဲတွေမဖြစ်တော့အမြဲငြိမ့်သွားတယ်အငြိမ့်တာသဘောရှိရှိနေလို့ငြိမ့်တာနော်ဒါကြောင့်အငြိမ့်တာရှိနေပါလေပြတ်မသွားဘူးဒီငြိမ့်တာကငြိမ့်တာ မြဲတဲ့တရားဖြစ်တယ်မမြဲမပြည့်စည်တဲ့မြဲနေတဲ့ထင်ရှားရှိတဲ့တရားဖြစ်တယ်ဒီလိုမှဒါနေဆိုဒါပရမနောက်ပညာပညာကြတော့မရှိဘဲနဲ့မြဲနေပညာကဘယ်တော့မှဖြစ်ပေါ်လာပဲပြောလို့မရဘူးလေပျောက်သွားတယ်လို့လည်းပြောလို့မရဘူးဘုန်းကြီးတို့လူနာမည်စဉ်းစားကြည့်တော့လူ့နာမည်မဲ့လိုက်အခုမှပေါ်လာတယ်လို့ဖြစ်လာတယ်လို့ထင်ရတယ်ဒီလိုမဟုတ်ပါဘူး ငကိုကောက်ကိုရှိမှမရှိဘူးရှိမှမရှိတော့စိတ်ကူးထဲမှာ ဖြစ်လာရုံများပဲဖြစ်ပါဟိုဟိုမှာဆိုပါလို့ဒီလူသေးသွားလို့ဟုတ်လားနာမည်ကပျောက်မှာပါပါအားလုံးကမေ့ထိုင်တော့ပျောက်တယ်လို့ရှိတာပေါ့နော်ဒီနာမည်ကိုဖော်နိုင်တဲ့ဘုရားဖော်ထုတ်ရင်ဒီနာမည်ကပြန်ပေါ်လာတာပဲလေဟိုမှာဆိုပါလို့တုန်းကလေးနှစ်ပေါင်း၄သိန်းချင်းတဲ့ကဘာတသိန်းကာလကဖြစ်ပြတဲ့အကြောင်းအရာတွေဒီပင်တော်မြတ်စွာဘုရားနဲ့သူ သူဝိဒရှင်ရသိလေးတို့ကဂျာကာလာမပြောင်းတာအကြာကြီးပဲဒါပေမဲ့ဘုန်းကြီးတို့ဗုဒ္ဓဘာသာမှာကိုယ်ထုံးပေါ်ပေါ်လာတဲ့ခါကျဒါတွေပြန်ဖော်ထုတ်လိုက်တာပြန်ပေါ်လာတာနော်နောက်လည်းဘလောက်ကြာကြာဖော်ထုတ်နိုင်တဲ့ပုံကဖော်ထုတ်လိုက်လို့ရှိရင်ဒီနာမည်ကပြန်ပေါ်လာမှာပျောက်မသွားဘူးပညာဆိုတာရှိလည်းမရှိဘူးပျောက်လည်းမပျောက်ဘူးမြဲတယ်ပဲဆိုတော့ဒါကြောင့်ပညာဟာ မဖောက်ပြန်ဘူးလို့ပြောအောင်ဒါပေမဲ့ဘုန်းကြီးတို့ဒီစိတ်တို့စေတသိက်တို့ကတော့မဖောက်မပြန်လို့ဘယ်မှလို့ခေါ်တာမဟုတ်ဘူးစိတ်စေတသိက်ရုပ်တရားတွေဖောက်ပြန်နေပြန်ဒါကိုပြောချင်တယ်ဖောက်ပြန်တတ်တဲ့တရားပရမတ္ထတရားတွေမှာစိတ်စေတသိက်ရုပ်တရားပဲနော်ဒီတရားတွေကစိတ်ပဲကြည့်ပြီးစေတသိက်စိတ်စေတသိက်ပဲကြည့်ဥပါတိပဲဖြစ်တည်ပဲဖြစ်တည်ပဲဖြစ်တည်ပဲပေါ့ အကြောင်းတရားတွေအကျိုးတရားတွေဖြစ်ဖြစ်အသစ်ဖြစ်ဖြစ်လာပြောင်းလဲနေတာရုပ်တရားတွေလည်းဒီတိုင်းအကုန်လုံးတယ်နော်ဒါကြောင့်မို့စိတ်စေတသိက်ရုပ်တရားတွေဖြစ်တည်ဖြစ်တည်ဖြစ်နေတဲ့အတွက်ဖောက်ပြန်ပြောင်းလဲတတ်တဲ့တရားတွေဒီလိုမှတ်ထားဖို့ဒီတော့ပရမတ်ဆိုတာကိုဖောက်ပြန်မဖောက်ပြန်တဲ့တရားဆိုဒီလိုပြောမယ်စာပရမတ်ကိုပါမှန်တဲ့တရားပညာကိုမှန်မှန်တဲ့တရားဒီလိုပြောရင်ကောင်းတယ် ပရမဆိုတာတကယ်မှန်တဲ့တရားပညာဆိုတာတကယ်မှန်မှန်တရားဒီလိုမှတ်ထားဖို့ဘုန်းကြီးတို့ဥမာဆိုပါတော့လောကအနေနဲ့သမုဒိသစ္စာအနေနဲ့ပြောရင်အဖေရဲ့အမေရဲ့ဟုတ်လားယောက်ျားမိန်းမလူစရခေါ်တယ်ပေါ့ဒါတွေကိုသိချစီစစ်ခြင်းအဖေဆိုတဲ့ပုဂ္ဂိုလ်အမေဆိုတဲ့ပုဂ္ဂိုလ်ယောက်ျားဆိုတဲ့ပုဂ္ဂိုလ်မျိုးသမီးဆိုတဲ့ပုဂ္ဂိုလ်မျိုးသားဆိုတဲ့ပုဂ္ဂိုလ်ပုဂ္ဂိုလ်ဒါတွေကိုသိချစီစစ်လိုက်လို့ရင်ပေါ့လေ ဘာမှအထေဝတ္ထုတရားကမရှိဘူးဗျတကယ်ရှိနေတာကယုံ nant တဘာဝပဲဒါလေးပဲရှိတာဒါသဘောတဘာဝဆိုတော့ယုံ nant တဘာဝပဲယုံ nant အထေကိုသာရှိတယ်အမေတို့ဘေတို့တခုစီခွဲချမ်းစိတ်ချကြည်လိုက်ရင်ဖေမေကပျောက်သွားတာဘာရှိနေမလဲယုံနဲ့နာပဲရှိဘာနဲ့ဥပမာပေးကြလဲဆိုဘုန်းကြီးတို့ဒီအိမ်ကြီးတွေကြောင်းကြီးတွေ အုတ်တွေအင်္ဂလိပ်နဲ့ဆောက်တီဆောက်ထားမယ်ဒါဥဒ္ဒကြီးအိမ်ကြီးဒီလိုဖြစ်နေတာကြောင်းကြီးဒါကိုတကုတကုဒီဖြတ်ပုံချလိုက်အောပုံအင်္ဂလိပ်ပုံဖြတ်တော့အိမ်ကြီးတိုက်ကြီးဆိုတာမရှိတော့ကြောင်းကြီးဆိုမရှိတော့တကယ်ထင်ရှားမရှိတဲ့အရာပေါ့မဟုတ်မှန်တဲ့အရာမှန်တယ်လို့ဘုန်းကြီးကထင်နေတာလဲလို့ကားလို့လည်းကြည်လိုက်အကုန်လုံးပေါင်းစုနေတော့ကား ကုန်လုံးပေါင်းစုံလည်းတစားစီပြုတ်လိုက်ဒီမှာလဲလို့ကားလို့ဆိုဆိုလို့မရပညာဆိုရလေအဲ့ဒီသဘောပဲမျက်လက်ဆရာမျက်လက်ပြတာနဲ့တူတယ်ပေါ့တကယ်မဟုတ်ဘဲနဲ့ဟုတ်တယ်လို့ထင်လဲမျက်လက်ဆရာလောက်တာပညာဆိုတာတကယ်ကြည့်လိုက်ဘာမှမရှိတကယ်ရှိတာကပရမတ္ထနော်ယုံနာတရားရှိတယ်ဒီလိုမှတ်ထားပေါ့ဒါကြောင့်ပရမမှန်တဲ့တရားပညာကမှမှန်တဲ့တရားဒါပဲမှတ်ထား ဒါတော့ဘုန်းကြီးတို့ဒီမှာအခုလည်းပြောပါနောက်ရလို့ဖြည်းဖြည်းချင်းပြောကြတော့နော်ဒီပရမတ္တိပညာတိဒါမျိုးရှိတာပေါ့နော်တရားတွေပေါ့ပရမတ္တိနဲ့ပညာတိကွာခြားပုံလေးပေါ့နော်ဒီပေပုံမှာပေါ့ခွမ်းစာတွေဝါခွမ်းစာတွေဒီတန်တူကြီးနဲ့ထုလိုက်ရင်ဒီဝါခွမ်းစာတွေရပ်မနေပဲနဲ့အောက်ကပေထိအောင်ရောက်သွားတယ်နော်ဘာဖြစ်လို့လဲဆိုဝါခွမ်းစာတွေကနုနေတာနုနေတော့ ဘာကောင်းလေးတွေရပ်အောင်လုပ်လို့မရဘူးနော်အစင်းအာယုံတစ်ခုကိုမြင်လိုက်တဲ့ခါမှာမြင်ရတဲ့အစင်းသဘောလေးတွေရပ်မနေဘူးဘယ်ရောက်သွားလဲယောက်ျားမိန်းမငါသူတို့ပါအဲ့ဒီရောက်သွားပရမသဘောမှာမရပ်နိုင်ပညာသဘောတွေရောက်သွားဒီလိုမရောက်ရအောင်ဘာလုပ်ရမလဲအာယုံနေနဲ့တွေ့တိုင်းတွေ့တိုင်းတဘာဝမြင်အောင်ကြည်တတ်သဘောမြင်အောင်ရှုတဘာဝမြင်အောင်ရှုတတ်ဖို့ကြိုးစားတဘာဝမြင်အောင် မရှုတတ်သေးပြီမှာတော့ဗာလဲပညာသဘောပဲမြင်မှာပညာသေးပြီမှာပဲရောက်နေရှုပါများလို့တမာရီအာကောင်းလာတယ်ကွာပညာတွေပျောက်သွားပြီဆိုရင်တော့ဟုတ်လားပရမတ်တဘာဝတွေရောက်သွားနိုင်တယ်အဲတော့ပေါ်သမျှအောင်ရောပေါ်ပြီးတော့ဖြည်းဖြည်းဖြည်းအဲဒီလိုခတ်တက်တက်လေးပေါ်ခတ်တက်တက်ပျောက်အဲ့ဒီလိုတွေမြင်လာရင်ဟုတ်လားယောက်ျားမိန်းမငါတို့ကယောက်ျားမိန်းမပညာတာနာတွေပေါ်မလာတော့ပေါ့လက်ချေခေါင်းဆိုတဲ့ပုံစံနဲ့မတွေ့ရတော့ ယုံနာတဘာဝပဲဒါပဲတွေ့ကအဲကြတော့ပရမရောက်ပါတယ်ဒါမျိုးပြောတာပါနော်အဲဒါမျိုးလေးသိတာကိုအရေးကြီးတယ်ပေါ့ပြီးတော့မှဘုန်းကြီးတို့ဒီမှာနည်းနည်းငယ်ဆက်ပြီးတွားကြမယ်နော်ပဋ္ဌာနာဒီဟာပါပဋ္ဌာနာဆိုတော့ဗာလဲဆိုတော့ပကတခုဌာနတခုပကအမျိုးမျိုးဌာနအကြောင်းတရားအကြောင်းတရားအမျိုးမျိုးရှင်းပြတဲ့ဒေသနာတော်ပဋ္ဌာနာပဋ္ဌာန်လို့ခေါ် မှတ်ထားအကြောင်းတရားမျိုးမျိုးဟောပြနောက်ဒီဒါတွေကတော့ရှင်းပါတယ်ပဋ္ဌာနာဟောတဲ့နေရာမှာအကြောင်းတရားမျိုးမျိုးနဲ့နော်ဟိတုနေနဲ့အကြောင်းတစ်မျိုးအကြောင်းတရားနဲ့ဟိတုနေအကြောင်းတရားတွေဟောမယ်ပြီးတော့အာရမဏအနေနဲ့အကြောင်းတရားတစ်မျိုးဟောမယ်အဲ့ဒီအကြောင်းမျိုးမျိုးဟောကြားထားလို့ပဋ္ဌာန်းပေါ့နောက်တစ်ခုဘုန်းကြီးတို့ဒီပဋ္ဌာန်းကိုပါသုံးလိုက်တယ်ဆိုတော့ ပဋ္ဌာနာပုဂ္ဂိုလ်ဝိပဿနာခွဲခြားဝေပြန်စိတ်ဖြာကြည့်ခြင်းဒီလိုလဲပြောနော်ဗိဓမာတရားတွေကပဋ္ဌာန်းနေမဟုတ်ပါဗိဓမာတရားတွေလိုက်ကြည့်လိုက်အဲ့လိုခွဲခြားဝေပြန်ထားတာပဲဒီမှာရုပ်အမုံလေးတစ်ခုဆိုရင်ရုပ်ပေါင်း၈ခုထိရှိတယ်အဲ့လိုခွဲမှုံမှုံတိတ်တိတ်လေးဘယ်တော့သေးမှုံနေလို့နေအဲ့ဒီမှာရုပ်ကလ၈ခုပါနံတရားတစ်ခု သူကလည်းအ ਨੇ ဆုံးအနန္တရားတစ်ခုဆိုရင်ဥပမာမြင်သိစိတ်ဆိုရင်သဘာဝစိတ်တာနာစိတ်ခုနှစ်ခုနဲ့တွဲဖြစ်အဲ့လိုစိတ်နန္တရားတွေလည်းအသေးစိတ်ဟုတ်လားခွဲခြားဝေဖန်စိတ်ဖြိုင်ဘုရားဟောတာရုပ်တရားတွေကိုလည်းဘလောက်သေးနေနေဘလောက်မှုံးနေလို့နေနေဟုတ်လားရုပ်တရားပေါ့ဘလောက်ရှိတယ်အဲ့လိုခွဲခြားစိတ်ဖြာဟောတာအဲဒါကြောင့်မို့ပဋ္ဌာနာဆိုတာက ခွဲခြားစိတ်ဖြာကြည်ခြင်း မိဓမ္မာတရားမှန်တယ်အဲ့လိုဟောထားတယ်ဒီလိုမှတ်ထားမှာပေါ့နော်ပြီးတော့အထံတရားမိဓမ္မာတရားတွေကဘာခေါ်လဲကောက်ချက်ချခြင်းတော့သဘာဝတရားတွေခွဲခြားစိတ်ဖြာပြီးဟောထားတယ်ဒီလိုမှတ်ထားအဲ့တော့ဘုန်းကြီးတို့မနေ့ကဥတ္တမစကားရုပ်ခဲ့ကြတယ်မနေ့ကပဋ္ဌာန်း24ပစ္စည်းပေါ့အကြောင်း24မျိုးပေါ့အဲ့ဒါကိုအချင်းချုပ်လိုက်ရင်ဘာဖြစ်လဲအာရမဏပစ္စည်းကာမပစ္စည်းဥပါနေတိအဋ္ဌိပစ္စည်း၄မျိုးပဲရှိတော့ ဒီခါအဲ့ဒါကိုထက်ချုပ်မယ်ဆိုရင်အဋ္ဌိပစ္စည်းနတ္ထိပစ္စည်းဒီနှမျိုးပဲကြာတာပါနော်ဆက်ပြီးချုပ်လိုက်တာပေါ့နော်အဋ္ဌိဆိုတာဗာလဲအကြောင်းတရားအကျိုးတရားနှစ်ခုလုံးရှိနေခိုင်မှာကျေစုပြုတယ်မရှိရင်ကျေစုမဖြစ်ဘူးပေါ့ဗျာဒါအဋ္ဌိဟုတ်ကောအကြောင်းတရားရှိခိုင်ဖြစ်ရမယ်အကျိုးတရားလည်းရှိခိုင်ပြန်အဲ့ဒီရှိခိုင်မှာကျေစုပြုမှုအဋ္ဌိပစ္စည်းခေါ်နတ္တိပစ္စည်းကြတော့ မရှိတော့တဲ့နောက်မှာမှကျေစုပြုတာသူရှိနေခိုက်တာမှကျေစုမပြုဘူးအကြောင်းတရားလုံးဝမရှိတော့မှနော်အကျိုးတရားဖြစ်ပေါ်လာဒါနာတိပစ္စည်းကိုခေါ်တယ်နော်အဲ့ဒီလိုလည်းမှတ်ထားဖို့ရောဘုန်းကြီးတို့ဒီမှာနည်းနည်းလေးပြောချင်တာကဘာလဲဆိုဒီပဋ္ဌာန်းမှာလည်းအကြောင်းကျိုးဟောထားတယ်ဒီတခါကျဘယ်မှာလဲအကြောင်းကျိုးဟောသေးလဲပရိစ္ဆသမုပ္ပါဒ်မှာလည်းအကြောင်းကျိုးဟောတာအကြောင်းကျိုးဟောတာတွေအများကြီးပဲနော် သစ္စာလေးပါးမှာလည်းအကြောင်းကျိုးဟောတာနော်ကံတရားတွေဆိုတော့အကြောင်းကျိုးတွေဟောအဲ့လိုပေါ့အကြောင်းကျိုးဟောတာတဲ့တရားတွေအများကြီးရောလိုလကူသိရပါဘောနော်ပဋ္ဌာန်တရားအကြောင်းကျိုးနဲ့ပရိသသမုပ္ပါအကြောင်းကျိုးပေါ့အဲ့ဒါလောက်ကတော့ကျွဲအောင်သိအောင်လုပ်ထားမှာနော်ပဋ္ဌာန်တရားအကြောင်းကျိုးဟောတဲ့ခါကျတော့ခွန်ကြီးတို့အရှိတရား မရှိတရားဒါမျိုးအရင်မှတ်ထားမယ်နော်ဒီဟာလေးကြည်လိုက်ပါနော်မိတို့မှာတရားကဒီတရားတွေမိတို့မှာတရားတွေဆိုတော့ကပဋ္ဌာန်းတရားဆိုပြီးတော့မှဒီမှာပါတော့နော်ပြီးတော့မှခုနှစ်ချမ်းကပဋ္ဌာန်းဆိုပါတော့အဲဒီတည်းမှာပဋ္ဌာန်းတရားဆိုစိတ်စေတသိက်ယုံနိဗ္ဗာန်ပညာစိတ်စေတသိက်ယုံနိဗ္ဗာန်တရားဒါအရှိတရားရှိနေတဲ့တရားတွေပညာကမရှိတရားပေါ့တော့ပဋ္ဌာန်းတရားရဲ့အကြောင်းကျိုးဆက်ဆက်ဟောပုံညာတော့အရှိတရားတွေရောမရှိတရားတွေရော ဒါဟောထားနော်ပရမတ္တတရားတွေပညာတရားတွေဟောထားတယ်အကြောင်းကျိုးဆက်ဆက်ပေါ်ဟောတယ်ပရိစ္ဆသမုပ္ပါပရိစ္ဆသမုပ္ပါမှာကြည်လိုက်လေဝိဇ္ဇာပိဇာသင်္ခါရသင်္ခါရပိဇာဝိညာဏဝိညာဏပိဇာနာမရူပဝိဇ္ဇာပိဇာသင်္ခါရလည်းဒီမှာလည်းစိတ်စိတ်တည်းသင်္ခါရပိဇာဝိညာဏစိတ်စိတ်တည်းသင်္ခါရပိဇာဝိညာဝိညာဏပိဇာနာမရူပဟောနာယုတ်ရုပ်ပါလာဝိညာဏနာမရူပပိဇာတလာရင်နော် သာလာနာပိစဖတ်တော်ဖတ်တော်ပိစဝိနာဝိနာပိစတဏတဏပိစဝါနောဝါနာပိစဘောဝါပိစစာတိအဲ့မှာကြည့်လိုက်ပြညတ်မပါဘူးနော်ပရိစ္ဆသမုပ္ပါတရားကြတော့ကြောင်းကျိုးဆက်ဆက်ပုံခေါ်တာပါလေစိတ်စိတ်တည်းရုပ်နိဗ္ဗာန်ပဲဟောတာအရှိတရားပဲဟောတာတနည်းအားဖြင့်စိတ်စိတ်စိတ်စိတ်တည်းပေါ့ရုပ်တရားပေါ့နိဗ္ဗာန်ဆိုတာမပါဘူးနော်ဒါမျိုးဟောတာ အရှိတရားပေါ့ရုပ်တရားစိတ်စေတသိက်ရုပ်တရားပဲဟောတာပထမတရားကျတော့စိတ်စေတသိက်ရုပ်နိဗ္ဗာန်ပညာဒါတွေကုန်ဟောတာအဲ့လိုကွာခြားတယ်နောက်အရှိတရားတောင်မှတော့မှအကုန်လုံးမပါဘူးเนาะဒီပရိစ္ဆသမုပ္ပါဒရားစိတ်စေတသိက်ရုပ်လောက်ပဲပါတယ်နိဗ္ဗာန်ပညာမပါဘူးဒီတော့ပြောချင်တာကတော့ပရိစ္ဆသမုပ္ပါဒရားမှာအကြောင်းကျိုးဟောတာက စိတ်စေတသိက်ရုပ်တရားလောက်ပဲဟောတယ် ပဋ္ဌာန်းကြတော့ကြောင်းကျိုးဆက်ဆက်ပြပုံခေါ်တာကစိတ်စေတသိက်ယုံနိဗ္ဗာန်ပညာနောက်ပြီးတော့လူမျိုးပြောရရင်တော့ပဋ္ဌာန်းတရားကအရှိတရားတွေမရှိတရားတွေအလုံးခေါ်တယ်ပရိစ္ဆသမုပ္ပါဒိယအရှိတရားတောင်မှစိတ်စေတသိက်ယုံဆိုတဲ့အရှိတရားလောက်ပဲကြောင်းကျိုးဆက်ဆက်ပြပုံခေါ်တယ်ဒီလိုပဲမှတ်ထားမယ်အဲ့ဒါဆိုရင်တော့ပဋ္ဌာန်းနဲ့ပရိစ္ဆသမုပ္ပါခွာခြားချက်သိပါတယ် ဟောဘုန်းကြီးတို့သစ္စာလေးပါလည်းအကြောင်းကျိုးပဲသစ္စာလေးပါကြတော့ဟုတ်လားနိဗ္ဗာန်တရားပါတယ်လို့ပြောရမှာပေါ့နော်ဘာဖြစ်လို့လဲနိရောဓသစ္စာပါတော့နော်ဒီပဋ္ဌာန်းမှာကြတော့ဒီလိုက်ကြောင်းကျိုးဆက်ဆက်ပြေပုံဟောတာစိတ်စိတ်တွေရုပ်နိဗ္ဗာန်ပညာအကုန်လုံးတရားအလုံးဟောတာသစ္စာလေးပါးတရားကြပါပဲပါစိတ်စိတ်တွေစိတ်စိတ်တွေရုပ်နိဗ္ဗာန်ဒါပဲပါပညာမပါအောင်သစ္စာလေးပါးကြောင်းကျိုးဆက်ဆက်ဖြစ်ပုံ အဲ့ဒီလိုလေးတွေလိုက်ပြီးတော့အသေးစိတ်လေးတွေလိုက်ကြည့်ထားအဲ့ဒါဆိုပုံနားလည်သွားတယ်နော်ဟုတ်လားဒီနေ့ကကောင်းစီတာတာအာရမဏပစ္စည်းတစ်တီအောင်အဲ့လောက်ဒီတန်တာအဲ့ဒီလောက်တည်းမရောက်တော့အခုတော့မှအချိန်နဲ့တော်တော်ကြာသွားဒီနေ့ဒီလောက်နဲ့သိရမယ်နော်ဒီနေ့ဟောပြောဆွဆုံမရပြတော့မရဘူးဈာနာကြတဲ့အတိုင်းလိုက်လာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖွညာနိဗ္ဗာန်ကိုရလို့ရောက်လွယ်နိုင်ကြတဲ့ပုံပုံများဖြစ်ကြပါစေ။ ရာတော်ဘုရားပေးတဲ့စိတ်နဲ့ပြေဝပါဗျာမယ်ဒီဖရာသာဓုသာဓုသာဓုပါဗျာ